ထိုင်နေနဲ့လည်းဒီမှာသဘောပေါက်ပါတယ်အရေးကြီးဆုံးအချက်ကဘာလဲသရာငါတို့ဟာဖြင့်ဒီကနေ့အဖို့မှာတင်းငွေနေကြီးလည်းဖြစ်တယ်ဒီတစ်ချိန်တစ်ခါလေးဟာဖြင့်ဆရာခိုင်းတိုင်းဟာဖြင့်အယိုးကြည်ကြည်အရေးခန်းခါဆရာခိုင်းတိုင်းငါတို့လုံမယ်လို့ဆိုတဲ့ဒီစိတ်ကိုသရာစိတ်ထားပါအဲဒီတော့ခြေတော်ဟာတစ်ချောင်းချင်းတစ်ချောင်းချင်းနဲ့မထပ်ပါနဲ့သဘာဝလေးကိုနေလားငါလားလုံးရမယ်တရားလည်းမဟုတ်ပါဘူး အသိလိုက်မှာယုံသဘောနာမ်သဘောကိုသဘောလေးကိုလိုက်မှာသဘောဆိုတာပရမတ်တည်းပဲအဲ့ဒီတော့ကနဦးစိတ်ဟာအဲညီညီမျှမျှတင်းတင်းကြက်ကြက်ကြီးလောက်ရမယ်တရားလည်းမဟုတ်ဘူးအဲဒီတော့မသိမပฏิပဒါအလေအလရှူတာလေးကလည်းအလေအလကလေးအဲမမှန်လေးရှူသွားကနဦးစိတ်ကလေးဟာတော့အစ္စတတဏ္ဍမျက်စိကပိတ်မျက်စိမိတ်ပြီးတော့ အစ္စတတဏ္ဏတွန်းလိုက်တဲ့သဘောလေးဗဟိတာကတိုးဝင်လာတဲ့သဘောလေးတွန်းတယ်ကာတယ်တွန်းတယ်ကာတယ်ဒါလေးပဲသိတာအဲကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်တသတိပဋ္ဌာန်ဓမ္မာသတိပဋ္ဌာန်နဲ့သတိပဋ္ဌာန်တရား၄ပါးနဲ့လိုက်ပါကနဦးစိတ်ကလေးဟာအစ္စတတဏ္ဏကနေပြီးတွန်းတဲ့သဘောလေးသိလိုက်တယ်ကာတဲ့သဘောလေးကိုသိလိုက်တယ်တွန်းတာကန်တာလေးကိုယုံသဘောလေးကိုသိနေတာအဲ ရုပ်သဘောလေးသိတာကာယသတိပဋ္ဌာန်တောနာလေးသိတာဘယ်သူကသိလဲနာငါသိတောနဲ့သဘောတရားလေးကရုပ်တောနယ်လို့သိတဲ့သဘောတရားလေးကနာတောနဲ့သဘောတရားလေးသိတဲ့သဘောတရားလေးနာယုတ်နှစ်ပါးဟာတစ်ထပ်တိဖြစ်ပြီးတစ်ထပ်တိချုပ်တောနာလေးသိတော့တောနာလေးပြက်သွားတော့တောနယ်လို့သိမှုလေးကလည်းမရှိတော့ဘူး။အော်နာယုတ်နှစ်ပါးချုပ်တောနာလေးသိကာနာလေးသိဒါရတိတာအဲသိထားတော့ ဘာကိုမှမထင်မြင်ပါနဲ့မတွေးတော့ပါနဲ့အဲလောက်ခိုင်းတဲ့ဥစ္စာကလောက်ပါအဲတွန်းတယ်ကားတယ်တွန်းတယ်ကားတယ်ဒါလေးပဲသိတာဒါလေးသိထားတော့ကြာကြာသိပါများလာတော့ကြာကြာထိုင်ပါများလာတော့အောက်ကအမှန်နဲ့ကိုယ်နဲ့တွေးလိုက်တဲ့အချိန်ကဝေဒနာဖြစ်တာအဲအခုလာထိုင်တဲ့တရားယောဂီတွေဟာဖြစ်ပထဝီဓာတ်ကတတ်မဲ့ပုံကိုလည်းပါလိမ့်မယ် အာဘောသတ်မဲ့ပုဂ္ဂိုလ်လည်းပါလိမ့်မယ်တေဇောသတ်မဲ့ပုဂ္ဂိုလ်လည်းပါလိမ့်မယ်ဝါယောသတ်မဲ့ပုဂ္ဂိုလ်လည်းပါလိမ့်မယ်ဓာတ်ကြီးလေးပါးကတော့တဘာဝသတ်ပါလိမ့်မယ်အဲဒီဓာတ်ကြီးလေးပါးတဘာဝသတ်ပြီဆိုလို့ရှိရဲ့ကနဥဥဆောင်တက်လာတဲ့ရုပ်ဟာပြည့်ငါသတ်တော့မယ်လို့တစ်ထစ်ချမှဒါကြောင့်အရိယာသူတော်ကောင်းများဟာသိရမှာမကြောက်ဘူးမေးလိုက်လို့ရှိရင်သဘောတွေသိထားတော့ယောဂီပုဂ္ဂိုလ်သိရင်ဘယ်ရုပ်ကသတ်မှာတော့ဒီလိုမေးလိုက်လို့ရှိရင် တရားသဘောတွေကိုဓာတ်သဘောတွေသိထားတယ်နံသဘောတွေသိထားတယ်ဆိုတော့ဓာတ်ကိုရှုထားတဲ့ပုဂ္ဂိုလ်ရုပ်ကိုရှုထားတဲ့ပုဂ္ဂိုလ်ကြတော့သဘောတွေသိဘယ်လိုသိလဲတော့တပည့်တော်တော့ခရားပထဝီဓာတ်ကသတ်ပါလိမ့်မယ်ဗျာအာဘောကသတ်မဲ့ပုဂ္ဂိုလ်ကြတော့တပည့်တော်တော့ခရားအာဘောကသတ်ပါလိမ့်မယ်ဗျာတေဇောကသတ်မဲ့ပုဂ္ဂိုလ်ကြတော့တပည့်တော်တေဇောကသတ်ပါလိမ့်မယ်ဗျာဝါယောသတ်မဲ့ပုဂ္ဂိုလ်နေဖြတ်သေးရမဲ့ပုဂ္ဂိုလ်ကြတပည့်တော်တော့သက်ဆောင်သက်သာလေးနဲ့နေဖြတ်သေးရပါလိမ့်မယ်ဗျာ အဲ့ဒီလိုသိရတယ်အဲအရိယသူတော်ကောင်းများမှာခန္ဓာကိုရှာထားတဲ့ပုဂ္ဂိုလ်မှသိကောင်းတဲ့တရားတွေပုရုဇဉ်များဘယ်ယုတ်ကသာမှမသိဘူးဒီလိုပဲမေ့မောပြီးနေတဲ့အဲ့တော့အခုတရားဓမ္မများအခုတရားထိုင်ခိုင်းတဲ့ဥစ္စာအသေးကျင့်ခိုင်းတာအသေးဆိုတာတရားနှလုံးကျင့်ကြံအထုတ်တဲ့ပုဂ္ဂိုလ်မှယောဂီပုဂ္ဂိုလ်မှအသေးကျင့်အဲစာအုပ်ကြီးဖတ်ပြီးနေတဲ့ဥစ္စာအသေးကျင့်တာမဟုတ်ဘူးအရှင်ကျင့်တာ နောက်ထပ်လိုချင်တဲ့ဟာကိုကျင့်နေတာအဲအသေးကျင့်တယ်ဆိုတာဝိပဿနာယောဂီပုဂ္ဂိုလ်တွေတရားထိုင်နေတဲ့ဥစ္စာခန္ဓာကိုယ်ကြီးကိုအသေးကျင့်နေတာတရားထိုင်တဲ့ပုဂ္ဂိုလ်မင်းလို့ရှိရင်ဘာလို့ထားဘာကြောင့်မလို့တရားထိုင်တော့ဘာလို့ထိုင်တယ်ကျုပ်တို့တော့အသေးကျင့်တာပါနိဗ္ဗာန်လိုချင်လို့ကျင့်တယ်ဆိုလို့ရှိရင်မဟုတ်သေးဘူးအသေးကျင့်နေတော့ရှိသေးတာအဲအသေးကျင့်တယ်ဆိုတာတရားထိုင်တဲ့ပုဂ္ဂိုလ်မှာအသေးကျင့်တာဒါကြောင့်မလို့အခုလာရောက်တဲ့တရားနှလုံးသွင်းတဲ့တရားထိုင်တဲ့ယောဂီတွေ ဒကာဒကမတွေပထဝီဓာတ်ကသတ်မဲ့ပုဂ္ဂိုလ်ပါလိမ့်မယ်အာဘောဓာတ်ကသတ်မဲ့ပုဂ္ဂိုလ်ပါလိမ့်မယ်တိသောဓာတ်ကသတ်မဲ့ပုဂ္ဂိုလ်ပါလိမ့်မယ်ဝါရောဓာတ်ကသတ်မဲ့ပုဂ္ဂိုလ်ပါပါလိမ့်မယ်ဓာတ်ကြီးလေးပါရှိတဲ့အ ਨੇ ကကနဦးဥဆောင်တက်လာတဲ့ရုပ်ဟာဖြင့်ငါ့ကိုတတ်တော့မှာပဲလို့တစ်ထစ်ချအောင်မိကနဦးဥဆောင်တက်လာလို့ရှိရဲ့ပထဝီကဥဆောင်တက်လာလို့ရှိရဲ့တင်းနာတင်းတဲ့သဘောပေါ်လာလိမ့်မယ်တောက်လာတဲ့သဘောပေါ်လာလိမ့်မယ် ဖုံလာတဲ့သဘောပေါ်လာလိမ့်မယ်ကျင်လာတဲ့သဘောပေါ်လာလိမ့်မယ်အောက်လာတဲ့သဘောပေါ်လာလိမ့်မယ်ကြိုက်လာတဲ့သဘောပေါ်လာလိမ့်မယ်အဲ့ဒီဓာတ်တစ်ပါးတက်လာတယ်ပထဝီဓာတ်ပဲအဲ့ဒါအဲ့ဒီဓာတ်ကသတ်ပါကနောဥဆောင်တက်လာတဲ့ရုပ်ကသူကသတ်ပါအဲ့ဒီတော့အဲ့ဒီပထဝီဓာတ်ဓာတ်ကိုတင်းလာမယ်တောက်လာမယ်ထုံလာမယ်ကျင်လာမယ်အောက်လာမယ်ကြိုက်လာမယ်ဆိုရင်ဩငါတည်လို့ရှိရင်တော့တောက်တင်ပြီးမိခိုင်တရားတော်မှာပဲလို့တစ်ထစ်ချက်မှ အာဘောကသမဲ့ပုဂ္ဂိုလ်ကြတော့ကနဦးဦးဆောင်တက်လာတဲ့ရုပ်ဟာဖြင့်ရှင်ရေးရှင်ရေးနဲ့အတိကာယကာယတောနာကာနာတိအတိကာယနဲ့မရှင်နိုင်တော့ဘူးပြတ်ပြီးထုတ်ပြီးတော့ဖွဲ့စည်းပြီးတော့တုတ်ထားတယ်လို့ဖြစ်လာလိမ့်မယ်ပြတ်တက်လာလိမ့်မယ်ပြတ်တက်လာပြီဆိုရင်ငါသိလို့ရှိရင်တော့ခေါ်ရောက်ပြီးတော့ပြတ်ပြီးတေရတော့မှာပဲလို့တတိချမှာအာဘောကတတ်လိုက်မယ်ဒီသောကသမဲ့ပုဂ္ဂိုလ်ကြတော့ အောက်ကအမားနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကအပူရှိန်ကြီးတက်လာနေမယ်ပုတ်တုံသုတ်တုံနဲ့ပူပြီးတော့လာလိမ့်မယ်အေးခြင်းလည်းရေခဲတုံကြီးလိုအေးလာနေမယ်အေးလာမယ်ပူလာမယ်ဆိုရင်ဩငါသိလို့ရှိရင်ဒီသောယုတ်ကငါကိုတတ်တော်မယ်ပူလောင်ပြီးတော့ငါတရားတော်မှာပါလားလို့ဒီလိုတစ်ဖြစ်ချမှကနဦးဆောင်တက်လာတဲ့ယုတ်လေဖြတ်တရားမဲ့ပုဂ္ဂိုလ်ကြတော့ရင်နဲ့နှလုံးထဲကိုဒိမ့်ဒိမ့်နဲ့တုံ့လှုပ်လာလိမ့်မယ် လက်တွေခြေတွေပြောင်းပြောင်းပြောင်းပြောင်းနဲ့လှုပ်ရှားလာလိမ့်မယ်ဒါသဘောတွေပေါ်လာပြီကိုယ်စမဲ့ရုပ်တွေပေါ်လာပြီအဲ့ဒီတော့ဉာဏ်နဲ့နှလုံးနဲ့တုံလှုပ်လာမယ်လက်တွေခြေတွေလှုပ်ရှားလာပြီးတောကံရင်းညိုင်လာလိမ့်မယ်ခြေတောက်တွေကန်ထုတ်လိုက်လိမ့်မယ်လက်တွေလည်းကန်ပလိုက်လိမ့်မယ်အဲခန္ဓာကိုယ်ကြီးလည်းရင်းညိုင်ပြီးလဲပလိုက်လိမ့်မယ်အဲတောကံပလိုက်လိမ့်မယ်အဲ့ဒီလိုတောကံလှုပ်ရှားခြင်းလက္ခဏာဖြစ်လာပြီဆိုရင်ငါသိလို့ရှိရင်ပြန် လေးဖြတ်သေးရတော်မယ်လို့တတိချာမှာအဲ့ဒီဖြစ်ပေါ်လာတဲ့ရုပ်တွေဟာကဘာလာသံတည့်တဲ့ကသိနေတဲ့စိတ်တွေကိုပြောင်းညာရလိမ့်မယ်ဘယ်လိုပြောင်းညာရမလဲအောက်ကအမားနဲ့ကိုယ်နဲ့တွေးလိုက်တဲ့အချိန်ခါတင်းတဲ့သဘောပေါ်လာရင်လက်ဦးစိတ်ကလေးကတင်းတယ်လို့သွားသိလိမ့်မယ်အဲတင်းတယ်လို့သိလိုက်ပြီဆိုရင်အဲ့ဒီစိတ်ကမြန်မြန်ပြောင်းပြစ်ကြတင်းတယ်လို့မသိကြနဲ့တောင်းတာပေါ်လာရင်တောင်းတယ်လို့မသိကြနဲ့ ထုံနာပေါ်ရင်ထုံတယ်လို့မသိကြနဲ့အောက်နာပေါ်လာရင်အောက်တယ်လို့မသိကြနဲ့ကြိုက်တာပေါ်လာရင်ကြိုက်တယ်လို့မသိကြနဲ့အဲ့ဒီလိုသိပြီဆိုရင်ကဘာလာစံပြည့်တယ်ကသိတယ်အသိတင်းနဲ့တောက်နဲ့ကြိုက်တယ်ထုံတယ်လို့မသိနဲ့ဘယ်လိုသိရမလဲဝေဒနာတစ်ခုဖြစ်လာရင်တင်းနာပေါ်လာလဲဖောက်ပြန်တဲ့ရုပ်ဝေဒနာပါလားဒါပဲသိလက်ဦးစိတ်ကလေးကတင်းတယ်လို့သိလိုက်နိုင်မယ်တောက်တယ်လို့သိလိုက်နိုင်မယ် အဲ့ဒီစိတ်ကလေးဖြစ်လာလို့ရှိရင်နောက်စိတ်ကအလင်းအမြန်ပြောင်းရရလိမ့်မယ်ဘယ်လိုပြောင်းရမလဲဝေဒနာပေါ်လာတဲ့အချိန်ကတင်းနာပေါ်ရင်လည်းဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလူသိဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာပြင်းလာပြီဆိုရင်ပြင်းပြင်းလေးအဲ့ကြတော့ရှူသွားတော့ဝေဒနာကိုသိညခံနိုင်အောင်အဲအဲ့တော့ကနဦးစိတ်ကလေးကတော့အစ္ဆတာသနာတောနဲ့ကာနာလေးစီးနေတဲ့စိတ်ကကာယသတိပဋ္ဌာန် ဝေဒနာနာပွားတည်ပြီဆိုရင်ဝေဒနာသတိပဋ္ဌာန်အဲ့ဒီဝေဒနာကိုဖောက်ပြန်တဲ့ဝိကျဝေဒနာကိုသိပြီးတော့အစရဲ့အလယ်ရဲ့အဆုံးရဲ့အသီးလေးဆုံးအောင်လိုက်ကြရလိမ့်မယ်အသီးလေးဆုံးသွားပြီဆိုလို့ရှိရဲ့အဲ့ဒီပထဝီတတ္တဝါကိုကုံဆုံးသွားမယ်အာဘောတတ္တဝါကုံဆုံးသွားမယ်တေဇောတတ္တဝါကုံဆုံးသွားမယ်ဝါယောတတ္တဝါကုံဆုံးသွားမယ်ဆိုလို့ရှိရဲ့စိတ်တသတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ရောက်သွားပြီ။အော်တရုတ်နဲ့ဒီနာဟာ တင်းနာပေါ်လာလဲတင်းနာကိုဖောက်ပြန်တဲ့ယုတ်ဝေဒနာပါလာလို့သိပြီးတော့အစနဲ့အလဲနဲ့အဆုံးနဲ့အတိဆုံးအောင်လိုက်လိုက်ကြထုံနာပေါ်လာလဲထုံတယ်လို့မသိပဲနဲ့ဖောက်ပြန်တဲ့ယုတ်ဝေဒနာပါလာလို့အစနဲ့အလဲနဲ့အဆုံးနဲ့အတိဆုံးအောင်လိုက်လိုက်ကြကျင်နာပေါ်လာလဲကျင်တယ်လို့မသိကြနဲ့ကျင်တဲ့အပေါ်မှာဖောက်ပြန်တဲ့ယုတ်ဝေဒနာပါလာဆိုပြီးတော့အစနဲ့အလဲနဲ့အဆုံးနဲ့လိုက်လိုက်ကြ ထုံတာပေါ်လာတဲ့ထုံတယ်လို့မသိလိုက်ကြနဲ့ထုံတဲ့ဝေဒနာပေါ်မှာဖောက်ပြန်တဲ့ရုပ်ဝေဒနာပါလားအစအလယ်အဆုံးကိုလိုက်လိုက်ကြကြိုက်လာတာပေါ်လဲကြိုက်တယ်လို့မသိလိုက်ကြနဲ့ကြိုက်တဲ့ဝေဒနာပေါ်မှာဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့အစအလယ်အဆုံးလိုက်လိုက်ကြကြက်လာတာပေါ်လဲကြက်တယ်လို့မသိလိုက်ကြနဲ့ကြက်တဲ့ဝေဒနာပေါ်မှာဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့အစနဲ့အလယ်နဲ့အဆုံးနဲ့လိုက်လိုက်ကြ ချွေးတွေကြလာပြန်တော့လဲချွေးကြတယ်လို့မသိလိုက်ကြနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလာလို့အစနဲ့အလယ်နဲ့အဆုံးနဲ့လိုက်လိုက်ကြအဲ့ဒီလိုဓာတ်တစ်ပါးကိုပထဝီဓာတ်တစ်ပါးကိုအစနဲ့အလယ်နဲ့အဆုံးနဲ့အကုသိုလ်စိတ်ကနေပြီးဝိပဿနာဉာဏ်ဝိပဿနာစိတ်နဲ့ယုံနာမောကိုသိပြီးအစနဲ့အလယ်နဲ့အဆုံးနဲ့လိုက်လိုက်ပြီးဆိုရင်စိတ်ဓာတ်သတိပဋ္ဌာန်ရောက်သွားလိမ့်မယ်စိတ်ဓာတ်သတိပဋ္ဌာန်တစ်ချိန်တစ်ခါရောက်မှုတဲ့ပုံကောအပြင်ငါသေတတ်ပြီး ငါသိပြီးပြီဟေငါတရားထိုင်လိုက်တာတက္ကသိုလ်ဓမ္မယုံကြီးမှာွားပြီးတော့ငါအသေးကျင်းလိုက်တာပထဝီဓာတ်ဤသဘောတရားအစနဲ့အလယ်နဲ့အဆုံးနဲ့ငါသိခဲ့ပြီအာဘောဓာတ်ဤသဘောတရားကိုအစနဲ့အလယ်နဲ့အဆုံးနဲ့ငါသိခဲ့ပြီတေဇောဓာတ်ဤသဘောတရားတွေကိုအစနဲ့အလယ်နဲ့အဆုံးနဲ့ငါသိခဲ့ပြီဝါယောဓာတ်ဤသဘောတရားတွေကိုအစနဲ့အလယ်နဲ့အဆုံးနဲ့သိခဲ့ပြီဆိုရဲအဲစိတ်ဓာတ်သတိပ္ပဏရောက်သွားပြီ အဲ့ဒီလိုစိတ်တသတိပ္ပံတစ်ချိန်တစ်ခါရောက်ခုတဲ့ပုဂ္ဂိုလ်ဟာသမီးတို့သားတို့ရေငါသေးတတ်ပြီဟိစိတ်ကလေးဟာဖြင့်သေလို့ရှိရင်ဒီရုပ်ဝေဒနာဘောကိုတဏှာမကူအောင်ငါစိတ်ထားတတ်ပြီဟိဘယ်စိတ်ထားမလဲဝိပဿနာညာဝိပဿနာစိတ်နဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာကိုတင်ထားနိုင်ပြီငါစိတ်ဟာငါသိကြည့်ခဲ့ပြီဟိနာတယ်လည်းမရှိဘူးကြိုက်တယ်လည်းမရှိဘူးထုံတယ်လည်းမရှိဘူးစိတ်တသင်္ခါရကမဖြစ်နိုင်ဘူး ဝေဒနာပေါ်ကိုဖောက်ပြန်တဲ့ရုပ်ဝေဒနာနဲ့ငါသိတတ်ပြီအဲဒီစိတ်ကလေးကိုသိရဒါအသေးအသေးကျင့်ဘဝအသေးတတ်ဘဝကိုပေးတာစိတ်ကလေးတွေသေတာနိစေတဲ့တကာတကာမများဘယ်စိတ်နဲ့သိမလဲဒါနမှုနဲ့သိမလားသီလမှုနဲ့သိမလားခန္ဓာကနေပြီးဖောက်ပြန်တဲ့ရုပ်ဝေဒနာကိုသိပြီးသိမလားအဲ့ဒီလိုဖောက်ပြန်တဲ့ရုပ်ဝေဒနာနဲ့ဝေဒနာတစ်ခုပေါ်လာလို့ဖောက်ပြန်တဲ့ရုပ်ဝေဒနာနဲ့သိပြီးတော့အစနဲ့အဆုံးနဲ့ လိုက်လိုက်ပြီဆိုလို့ရှိရင်ဖြင့်ဒကာဒကမာများစိတ်သာချတော့နတ်ပြည်၆ထပ်ကြီးတက်သွားပြီဒါနမှုအာယုပြုသေးမယ်သီလမှုကိုအာယုပြုသေးမယ်ဆိုရဲကိုချိုးနေတော့မယ်အဲမရှိတာတွေကိုအတိတ်တွေကိုတွေးပြီးရှိတာကိုမသိဘူးရှိတာကပြစ္ဆုတ်ပံယုံနာပဲရှိအဲ့ဒီယုံနာကိုသိရမှာကဘာလဲဘယ်လိုသိရမဲ့စိတ်လဲဝေဒနာတစ်ခုပေါ်လာရင်တင်းနာပေါ်လာရင် တင်းတယ်လို့မသိပဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားဒီလိုသိပါဖောက်ပြန်တဲ့သဘောတရားဝေဒနာရဲ့နာနဲ့ရုပ်နဲ့တွဲသိလိုက်ပါလက်ဦးစိတ်ကလေးကဖောက်ပြန်တဲ့သဘောလေးကိုသိလိုက်တာကရုပ်ကိုပိုင်းခြားသိတဲ့စိတ်ပါနောက်ဝေဒနာကိုသိလိုက်တာကနာကိုပိုင်းခြားသိတဲ့စိတ်ပါနာညုတ်နှစ်ပါးကိုတွဲပြီးသိလိုက်ပါအဲ့စီကကြီးဆဲဆဲဆိုလို့ရှိရဲ့အဲ့ဒီဝေဒနာဘောကိုနာယုတ်ကိုတွဲပြီးသိပြီးတော့အဲ့နာယုတ်နဲ့ချုပ်ရပါလိမ့်မယ် ဒီစိတ်နဲ့ချုပ်ရပါလိမ့်မယ်ဒီစိတ်နဲ့မှမချုပ်လို့ရှိရင်ဒါနာတွေအာကုန်မယ်သီလတွေအာကုန်မယ်ဒါတွေအာကုန်ပြီဆိုရင်အပယ်ကိုကြကြလိမ့်မယ်အဲ့ဒီတော့အခုကတည်းကနောက်ပိတ်ဆုံးသာသနာမှာအဲအလေးအကျင့်လောက်ကြရတော့မယ်ပညာအားထုတ်ကြရတော့မယ်ဘယ်လိုပညာအားထုတ်မှစိတ်ကလေးတွေသိကြလိမ့်မယ်ကဘာလာစံတည်းတကသိထားတဲ့စိတ်တွေကမရှိတဲ့စိတ်တွေကိုသိထားတဲ့ အဲခန္ဓာကိုယ်ကြီးကဓာတ်ကြီးလေးပါပေါ်လာလို့ရှင်ဓာတ်သဘောကိုလည်းမသိရုပ်သဘောကိုလည်းမသိနာမ်သဘောကိုလည်းမသိသိတဲ့စိတ်တွေကဘာစိတ်တွေသိသလဲမရှိတဲ့အဝိဇ္ဇာစိတ်တွေသိထားတယ်ဘယ်လိုသိသလဲတင်းလိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာကြိုက်လိုက်တာငါကိုကြီးကပူလိုက်တာငါချီစလုံးက တောင်းလိုက်တာငါချီစလုံးကကျင်လိုက်တာငါကိုကြီးကဖော်လာတယ်ငါရင်တွေကတုံလာတယ် ငါခေါင်းငါကြိုက်လိုက်တာငါရင်ဘတ်ထဲကနာလိုက်တာဆိုအဲ့ဒါတွေအဲ့ဒီလိုသိနေရင်သွားပြီအဲ့ဒီတော့အခုကတည်းကစိတ်တွေပြောင်းညာရလိမ့်မယ်ဘယ်စိတ်တွေလဲအကုသိုလ်စိတ်တွေကိုပြောင်းညာရလိမ့်မယ်အကုသိုလ်စိတ်ကနေပြီးတော့ဝိပဿနာဉာဏ်ဝိပဿနာစိတ်နဲ့ယုံနာမောကိုတင်ထားကြရလိမ့်မယ်ယုံနာမောကိုဝေဒနာတစ်ခုဖြစ်လာပြီဆိုရင်အဲတင်းနေလဲမသိနဲ့တောက်နေလဲမသိနဲ့ ထုံတယ်လည်းမသိနဲ့အောင့်တယ်လည်းမသိနဲ့ကြိုက်တယ်လို့မသိနဲ့ကြက်တယ်လို့မသိနဲ့ခြေစလုံးရဲလို့မသိနဲ့ပေါင်ရဲလို့မသိနဲ့တင်ပါရဲလို့မသိနဲ့ခါရဲလို့မသိနဲ့ကိုရဲလို့မသိနဲ့ခေါင်းရဲလို့မသိနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာဘာပဲဖောက်ပြန်ဖောက်ပြန်တင်နာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာတောက်နာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာထုံနာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာ အောက်လာတာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာဒါပဲသိတာဒီတလုံးနဲ့မိမိရတာသိတာအဲတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့လို့သွားမသိနဲ့အလင်းများဒီဒီစိတ်ကိုသိထားပြီးဆိုအလင်းများပြောက်ပြက်တင်းတယ်လို့သိလိုက်ရင်ပိုတင်းလာမယ်ဥပါဒါကိုကြိုက်တယ်လို့သိလိုက်ရင်ပိုကြိုက်လာကြက်တယ်လို့သိရင်ပိုကြက်လာပူတယ်လို့သိရင်ပိုပူလာအေးတယ်လို့သိရင်ပိုအေးလာလှုပ်တယ်လို့သိရင်ပိုလှုပ်လာဒီလိုမသိပါနဲ့ဝေဒနာတဏှာကုနေပြီ အဲဝေဒနာဘောကနေတဏှာကုပြီတဏှာကုတယ်ဆိုတာဥပါဒါဖြစ်ပြီဥပါဒါဖြစ်တယ်ကဘဝဖြစ်ပြီဘဝဖြစ်တယ်ကွာဇာတိဖြစ်ပြီအဲ့ဒီတော့ဒီရုပ်ဝေဒနာဖြစ်လာလို့ရှိရင်ပြင်းပြင်းလေးယူသွားပါအဲ့ဒီကြတော့သမာဓိနဲ့ပညာနဲ့ချိန်ရပြီဝေဒနာတရားသားဆိုရင်သမာဓိကလည်းတရားသားယူတော့ဝေဒနာပြင်းလာရင်ပြင်းပြင်းလေးယူသွားတော့ဘာကြောင့်လဲပြင်းပြင်းလေးယူခိုင်းတာဘာကြောင့်ယူခိုင်းတယ်လဲဝေဒနာကိုနာတယ်လို့ပြောပြလိုက်မှသို့လို့အဲ့တော့ ဝေဒနာကိုကြိုက်တယ်လို့သိလိုက်မှာသုံးလို့ပူတယ်လို့သိလိုက်မှာသုံးလို့ခြိတော့ရဲလို့သိလိုက်မှာသုံးလို့ပေါင်ရဲလို့သိလိုက်မှာသုံးလို့အဲ့ဒီဝေဒနာပြင်းထန်လာလို့ပြင်းပြင်းလေးအရှုခိုင်းတာစိတ်ကလေးဟာထွက်တာတောနာတိကာနာတိတောနာတိကာနာတိပြင်းပြင်းလေးရှုခိုင်းလိုက်တာနားရကြိုက်တယ်လို့ကွာသိလိုက်မှာသုံးလို့အဝိဇ္ဇာစိတ်ဖြစ်သွားမှာသုံးလို့ဒါကြောင့်မလို့သမာဓိနဲ့ပညာနဲ့အချိန်ခိုင်းတယ်ဝေဒနာပြင်းပြင်းလေးရှုသွားဝေဒနာတစ်ခုပေါ်လာလို့ရှိရင် တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူနဲ့အေးတယ်လို့ဒီလိုမသိပါနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိပါဖောက်ပြန်တဲ့ရုပ်လက္ခဏာဝေဒနာဒီနာလက္ခဏာဝေဒနာဒီနာလို့ဘုရားဟောတယ်အဲ့ဒီတော့ဖောက်ပြန်တဲ့သဘောတရားကိုသိရမှာကရုပ်ကိုပိုင်းခြားသိတဲ့စိတ်နောက်စိတ်ကလေးကဝေဒနာကိုသိလိုက်တာကနာကိုပိုင်းခြားသိတဲ့စိတ်အဲဝိပဿနာဉာဏ်ဝိပဿနာစိတ်ကပါတဲ့ယုံနာကိုသိတာအဲဒီလိုယုံနာကိုသိမှသာလဲအပေတကားပြိစီနိဗ္ဗာန်ဝင်ကြအဲဒီတော့ အရေးကြီးဆုံးအချက်ကသရာရဲ့ဝရိယရဲ့တတိရဲ့သမာဓိရဲ့ပညာရဲ့ဘုံ၅ပါးရှိပါတယ်ဘုံ၅ပါးလက်ကင်ထားကြမယ်ဆိုလို့ရှိရင်နိဗ္ဗာန်ရကြမယ်ရာဘူဆိုတာပဲစိတ်နဲ့ဟောလုံးလေခြားတစ်ပါးကြည့်ပြောလို့မရဘူးသရာဝရိယတတိသမာဓိပညာတဲ့ဘုံ၅ပါးရှိသရာစိတ်တဲ့ဝရိယစိတ်တဲ့တတိစိတ်တဲ့သမာဓိစိတ်တဲ့ပညာစိတ်တဲ့အဲ သရဝရိယစတိသမာဓိပညာဘုံ၅ပါးရှိသရဆိုတဲ့စိတ်ဟာပဲစိတ်လဲတဲ့ငါဆရာခိုင်းနေလို့မယ်အယုံကြည်ကြည်အေးခန့်ခန့်ဒီတထိုင်နဲ့ဒီဒုက္ခဝေဒနာကြီးကိုအစနဲ့အလယ်နဲ့အဆုံးနဲ့သူပြောတယ်လို့သူစိတ်ပြောင်းတယ်လို့ငါထားပြီးတော့ဒီစိတ်နဲ့ငါအစနဲ့အလယ်နဲ့အဆုံးနဲ့ငါလိုက်တယ်ဒီစိတ်ထားလိုက်ပြီဆိုရင်အဲ့ဒါသရာစိတ်ပဲအဲ့ဒီလိုသရာရှိပြီဆိုလို့ရှိရင်ဖရားရတဲ့တရားသစ္စာလေးပါရကြအဲ့ဒါသရာစိတ် သရာဒိတ်ဆိုတာအယိုးကြည်ကြည်ရင်ခံခံကဆရာခိုင်းနဲ့လုပ်မယ်တရားတစ်ထိုင်နဲ့နဲ့ဒီဒုက္ခဝေဒနာကြီးကိုအစနဲ့အလယ်နဲ့အဆုံးနဲ့အတိဆုံးအောင်ငါလိုက်လိုက်စိတ်တာတရိစ္ဆာန်ရောက်အောင်ငါလိုက်လိုက်မယ်ဆိုတာအဲ့ဒါသရာစိတ်ပဲသရာစိတ်တဲ့ဝရိယဝရိယဆိုတာဘယ်စိတ်လဲကဘာလာဇတ်တရတဲ့ကနာမ်လေးထွက်အာယုံနောက်ကိုလိုက်ပြီးတော့ဒုက္ခဒုက္ခခံစားတယ်နာမ်လေးကအဲ့ဒီနာမ်လေးကိုဝရိယနဲ့သိသိစောက်စောက်ပါ နာလေးအပြင်ဘက်ထွက်မသွားပါသေးနဲ့နာလေးအပြင်ဘက်ထွက်သွားရင်ဝရိယစိတ်မဖြစ်တော့ဘူးနာလေးအပြင်ဘက်မထွက်ပါသေးနဲ့ရာစိတ်ဆိုတာအယုတ်ကြီးကြီးအီခါဒီဒုက္ခကြီးငါအုံဆုံးအောင်ထိုင်တော့မယ်လို့ဆိုတာရာစိတ်ဝရိယစိတ်ဆိုတာဘာလဲကဘာလာဇတ်ပြက်ကဒီနံလေးဟာတကားအာယုံကအာယုံဆုံးနဲ့တိုက်ခိုက်တိုင်းနံလေးကထွက်တယ်အဲ့ဒီနံလေးကိုမထွက်ရအောင်ဝရိယနဲ့ဖိတ်ဖိတ်စောက်စောက်ထားတယ် နာမထွက်အောင်ထိမ့်သိမ့်စောက်ရှောက်ထားတာဝရိယစိတ်ခေါ်တယ်အဲတတိတဲ့တတိဆိုတဲ့စိတ်ကဘာလဲတဲ့သစ္စာတဏ္ဏကဓာတ်ကြီးလေးပါဖောက်ပြန်လာဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါမှာအကုသိုလ်စိတ်ဖြစ်သွားမှာဆိုလို့ယုံနာပေါ်မှာဝိပဿနာဉာဏ်ဝိပဿနာစိတ်ကိုဝိပဿနာဉာဏ်ဝိပဿနာစိတ်နဲ့ယုံနာပေါ်ကိုစိတ်ကလေးတည်ထားတယ်အဲတတိဆိုတာအကုသိုလ်စိတ်ကဘယ်စိတ်လဲတဲ့တတိသရာ သရာဝရိယတတိသရာဘုံဝရိယဘုံတတိဘုံတတိဘုံဆိုတာအကုသိုလ်စိတ်ဝေဒနာဘောကိုအကုသိုလ်စိတ်ဖြစ်မှာဆိုလို့ဝိပါဒနာညာဝိပါဒနာစိတ်နဲ့တင်လိုက်ပြီအဲတတိကတင်တယ်လို့သိလိုက်တဲ့စိတ်ကိုမြန်မြန်ပြောင်းပြီးတော့ယုံနာကိုတင်လိုက်ပြီတင်တယ်လို့သိတဲ့စိတ်ကိုဖောက်ပြန်တဲ့ယုတ်ဝေဒနာပါလားလို့ဒီလိုပြောင်းပလိုက်တာ အကုသိုလ်စိတ်ဖြစ်နေတဲ့အဝိဇ္ဇာစိတ်ကိုဝိဇ္ဇာစိတ်ကိုတင်လိုက်ပြီးဝိဇ္ဇာစိတ်ရောက်ပလိုက်တာအဲ့ဒါပါလေသတိစိတ်ခေါ်တယ်သရာဘောယဝရိယဘောယတတိဘောယသမာဓိဘောယပညာဘောယဘုံ၅ပါးရှိအဲ့တော့တတိဆိုတာကအကုသိုလ်စိတ်ဖြစ်တဲ့စိတ်ကိုဝိဇ္ဇာစိတ်ကိုတင်လိုက်ပြီးဝိဇ္ဇာစိတ်ကပဲစိတ်လဲ ဟောက်ပြင်းတဲ့ရုပ်ဝေဒနာပါလားလို့တင်လိုက်တာကအဲ့ဒါဝိဇ္ဇာညာဝိဇ္ဇာစိတ်ခေါ်တယ်အကုသိုလ်စိတ်ကိုဝိဇ္ဇာစိတ်ကိုပြောင်းပလိုက်ပြီးအမှန်သိလိုက်တဲ့စိတ်ကဘာလဲသမာဓိဋ္ဌိအမှားကိုမရှိတာကိုသိတာကတင်းနဲ့တောင့်နဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့သိတာကမိစ္ဆာဒိဋ္ဌိသမာဓိဋ္ဌိကအမှန်ကိုသိတဲ့စိတ်ကဘာလဲသမာသမာတတိအကုသိုလ်စိတ်ဖြစ်မှာဆိုလို့ကုသိုလ်စိတ်ကိုပြောင်းလိုက် ဝိဇ္ဇာစိတ်ကိုပြောရင်တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ကနေပြီးတော့ဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဒီလိုသိထားတာတခုတည်းသိတာအဲ့ဒါပါလဲတတိတတိဘုံသမာဓိဘုံတဲ့သမာဓိဘုံဆိုတာတည်ချီပြီတဲ့တင်းနာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာထုံနာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာအောက်လာတာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာကြိုက်လာတာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာအဲ့ဒီလိုစိတ်ကလေးတစ်ခုတည်းဖြစ်နေပြီဆိုလို့ရှိရင် သမာဓိဘုံရပြီပညာဘုံပညာဘုံဆိုတာအောင်ဖောက်ပြန်တဲ့ယုတ်ဝေဒနာဖောက်ပြန်တဲ့သဘောဖြစ်လာရင်ပြည့်တဲ့သဘောပါလားဖြစ်လိုက်ပြက်လိုက်ပါလားဖောက်ပြန်တဲ့သဘောတရားဖြစ်လာတဲ့ဖောက်ပြန်တဲ့သဘောတရားပြက်သွားတဲ့သဘောတရားပြက်သဘောတရားကိုသိလိုက်တာကပညာအပြက်သဘောလေးကိုသိလိုက်တာပညာပဲယုံနာကိုဖြစ်တာပြက်တာအပြက်တစ်ခုတည်းကသူကသိလိုက်တယ် အပြက်တစ်ခုပဲသိနေတာကပညာအဲတရားဖို့ရဝရိယဖို့ရတတိဖို့ရသမာဓိဖို့ရပညာဖို့ရဘုံ၅ပါးအဲ့ဒီဘုံ၅ပါးလက်ကင်ထားကြမယ်ဆိုတရားတစ်ခိုင်နဲ့လည်းဟောအပေတရားပိတ်တယ်ညာညာကြီးမလုပ်ရပါဘူးတရားဟာတစ်ခိုင်နဲ့အပေလွတ်တယ်တရားအရေးကြီးတယ်အယုတ်ကြည်ကြည်ဤခံခံသူသိရင်သိမတည်တရားရငါဆရာခိုင်းနိုင်လုပ်မယ်ဆိုတဲ့ဒီစိတ်ကိုထားတရားပဲအဲ့ဒါ နာရတယ်မတော်လိုက်မယ်ဆိုလို့ရှိရင်တော့အပင်နဲ့အိုးသားမကွယ်ဘူးအပင်သွားမှာပဲဘာကြောင့်လဲတဲ့နာရာကြီးသိနေပြီမခံနိုင်တဲ့ဒေါသစိတ်ဖြစ်နေပြီအဲ့ဒီစိတ်ကငရဲကြတော့မယ်အဲ့တော့ကြိုးစားပြီးတော့တရားဓမ္မများသရာယဝရိယယတတိယသမာဓိယပညာယတဲ့ဘုံ၅ပါးလက်ကင်ထားကြရလိမ့်မယ်အခုတရားဓမ္မများအဲ ကာယသတိပဋ္ဌာန်ကနေပြီးတော့အခုဝေဒနာသတိပဋ္ဌာန်နာပြောင်းပြီးဝေဒနာခံစားပြီးကဲလုံလို့ရကြသလားကဲပိုင်သေးသလားမဖြစ်ခြင်းပဲလည်းနေကြရသလားမတင်းခြင်းပဲလည်းမနေရတော့ဘူးတင်းလာပြီမလှုပ်ခြင်းပဲလည်းမနေရဘူးလှုပ်လာပြီဒီယုံနဲ့ဒီနာသူ့သဘောဖြစ်လာပြီအနတ္တသဘောတွေပေါ်လာပြီကဲပိုင်နေပိုင်ရသလားကိုယ်ကိုယ်ပေါ်တော့ပိုင်နေထင်ကြရတာမပိုင်တဲ့တရားကြီးပေါ်လာပြီအနတ္တသဘောတွေ အဲမပိုင်တဲ့တရားကပဲတရားလဲအဲတကားတကားမှများတတ်ကြည့်နေပါပေါ်လာတဲ့သင်္ခါမှာမတင်နေလို့တောင်းမှရတာရကြမလားမထုံနဲ့လို့လဲတောင်းမှရတာရကြမလားမကိုက်နဲ့လို့တောင်းမှရတာရကြမလားမပူနဲ့လို့တောင်းမှရတာရကြမလားမအီးနဲ့မကိုက်နဲ့မထုံနဲ့မကြက်နဲ့မလှုပ်နဲ့မရွနဲ့မရိမ့်နဲ့မရိုင်းနဲ့လို့တောင်းမှရတာရမလားဒီရုပ်နဲ့ဒီနာဖြစ်လာပြီဆိုရင် မပိုင်တဲ့တရားအစိုးမရတဲ့တရားအနတ္တတရားလို့ဘုရားကဟောထားတဲ့အခုပိုင်ရသလားပိုင်နေဆင်လို့ရှိရင်အဲမတင်းနေလို့လည်းတောင်းပန်လို့ရကြမယ်မထုံနေလို့လည်းတောင်းပန်လို့ရကြမယ်မကြိုက်နဲ့မပူနဲ့မလှုံနဲ့မရွနဲ့လို့လည်းတောင်းပန်လို့ရမယ်ဒီရုပ်နဲ့ဒီနာဒါကြောင့်သုံးလုံးဆရာတော်ဘုရားကြီးပြောလို့ပေါ့လေဒီရုပ်နဲ့ဒီနာဟာမကျေပေါင်းပင်ချစ်ွယ်ွယ် လိုရင်မရတဲ့ဒုက္ခဟဲ့အခုဒီရုပ်နဲ့ဒီနာဖြစ်လာပြီဆိုလိုရင်ရကြသလားဒုက္ခကြီးနဲ့ရင်ဆိုင်တွေ့ကြပြီဒီရုပ်နဲ့ဒီနာဖြစ်လာရင်ဒုက္ခတရားကြီးပဲအဲအခုမချစ်ဖဲနဲ့ပေါင်းတင်ကြရပြီဘယ်ဟာနဲ့ပေါင်းတင်ကြရလဲဒီရုပ်နဲ့ဒီနာဖြစ်လာရင်ပေါင်းတင်ဆက်ဆံနေကြရပြီဘာတွေဖြစ်လာတဲ့ယုံနာဖြစ်လာပြီဆိုတင်းတဲ့ဝေဒနာတွေဖြစ်လာပြီတင်းတဲ့ဝေဒနာတွေနဲ့ပေါင်းရရပြီ တောက်လာပြီဆိုလို့ရှိရင်တောက်တဲ့ဝေဒနာတွေနဲ့ပေါင်းညာရပြီထုံလာပြီဆိုလို့ရှိရင်ထုံတဲ့ဝေဒနာတွေနဲ့ပေါင်းညာရပြီအောက်လာပြီဆိုရင်အောက်တဲ့ဝေဒနာတွေနဲ့ပေါင်းညာရပြီကြိုက်လာပြီဆိုရင်ကြိုက်တဲ့ဝေဒနာတွေနဲ့ပေါင်းညာရပြီကြက်လာပြီဆိုရင်ကြက်တဲ့ဝေဒနာတွေနဲ့ပေါင်းညာရပြီပူလာပြီဆိုရင်ပူတဲ့ဝေဒနာတွေနဲ့ပေါင်းညာရပြီ ချွေးတွေကြလာပြီဆိုမကြခြင်းပဲတယ်မနေရဘူးချွေးတွေကြတယ်ဝေဒနာတွေနဲ့ပေါင်းရပဲမလှုပ်ခြင်းပဲတယ်လို့မနေရဘူးလှုပ်တဲ့ဝေဒနာတွေနဲ့ပေါင်းရရပဲမတိုးမြင်ပေတယ်လို့မနေရဘူးတွန်းတဲ့ဝေဒနာတွေနဲ့ပေါင်းတင်ဆက်ဆံရပဲဒါကြောင့်ဘုရားကလည်းဟောတာဒီရောက်တဲ့ဒီနာဖြစ်လာပြီဆိုရင်မကျေပေါင်းတင်ချေကွယ်ကွယ်လိုရင်းမရတဲ့ဒုက္ခဟဲ့တဲ့ကဲဒီရောက်တဲ့ဒီနာဖြစ်ခြင်းကြပါလား ဒီယုတ်နဲ့ဒီနာလိုချင်ကြသလားဒီယုတ်နဲ့ဒီနာဒါနမှုတွေပြုလိုက်ပြီဆိုရင်လူချမ်းသာလိုချင်တော့ဘာလို့ရကြသလဲပထဝီသဘောဒီအာဘောသဘောဒီတိသောသဘောဒီဝါယောသဘောဒီဒီတက်ကြီး၄ပါးရုပ်တရားတွေလာရကြမယ်ပြင်းတဲ့ဝေဒနာတွေရကြမယ်တောက်တဲ့ဝေဒနာတွေရကြမယ်ထုံတဲ့ဝေဒနာတွေရကြမယ်ကျင်တဲ့ဝေဒနာတွေရကြမယ်အောက်လာတဲ့ဝေဒနာတွေရကြမယ် ကြိုက်လာတဲ့ဝေဒနာတွေရကြမယ်ပြတ်တယ်လာတဲ့ဝေဒနာတွေရကြမယ်သွေးတွေကြလာတဲ့ဝေဒနာတွေရကြမယ်ပူတဲ့ဝေဒနာတွေရကြမယ်အေးတဲ့ဝေဒနာတွေရကြမယ်လှုပ်ရှားရင်းရိုင်းတဲ့ဝေဒနာတွေရကြမယ်ဒီယုံနဲ့ဒီနာဖြစ်လာရင်သူ့သဘောပဲပိုင်ရသလားမပိုင်တဲ့တရားအသူမရတဲ့တရားအဲဒီယုံနဲ့ဒီနာဖြစ်လာရင်လိုရင်မရဘူးဒုက္ခ လူရဲ့လူဖြစ်လာရင်ဒီဝေဒနာတွေဒုက္ခကြီးပဲရကြလိမ့်မယ်ဒီရုပ်နဲ့ဒီနာဖြစ်လာရင်ဒုက္ခသစ္စာကြီးပဲရကြမယ်မတင်းမြင်မယ်လို့မနေရတင်းလာတယ်မတောက်မြင်မယ်လို့မနေရတောက်လာတယ်မထုံမြင်မယ်လို့မနေရထုံလာတယ်မကိုက်ခြင်းမေတ္တလုံးမနေရကိုက်လာတယ်မအောင်ခြင်းမေတ္တလုံးမနေရအောင်လာတယ်မကြက်ခြင်းမေတ္တလုံးမနေရကြက်လာတယ်မပူခြင်းမေတ္တလုံးမနေရပူလာရတယ် မအေးခြင်းမေးတယ်လို့မနေရအေးရတယ်မလှုပ်ခြင်းမေးတယ်လို့မနေရလှုပ်လာတယ်မတွန်းခြင်းမကန်ခြင်းမေးတယ်လို့မနေရဘူးကန်လာရတဲ့အဲပိုင်လားတောင်းမှကြတာရသေးလားအဲ့တော့ဒီရုပ်နဲ့ဒီနာဖြစ်လာရင်ဒုက္ခတရားကြီးပဲဒီရုပ်နဲ့ဒီနာမလိုခြင်းရနေတော့ဒီရုပ်ဝေဒနာကိုအစနဲ့အလယ်နဲ့အဆုံးလို့အတိလေးဆုံးအောင်လိုက်လိုက်ကြအဲသမာဓိဥဆောင်ရဒီဒုက္ခကြီးကိုနိုင်အောင်တိုက်ကြဒီဒုက္ခကြီးကိုကြော်မြောက်ကြော်မြောက်သွားပြီဆိုလို့ရှိရင် စိတ်တသတိခံရောက်သွားပြီဆိုရင်ဒကာဒကမာပြအပေဒကာပိတ်သွားတယ်အဲဝေဒနာတစ်ခုပေါ်လာပြီဆိုရင်နာလိုက်တာကြိုက်လိုက်တာလို့မခံစားရင်လည်းစိတ်ဖြစ်ပြီးလှမ်းမြမဖြစ်လိုက်နဲ့မတော်လိုက်ကြနဲ့ရုပ်ဝေဒနာအစအလယ်အဆုံးကိုအတိလေးဆုံးအောင်လိုက်လိုက်ကြအတိလေးဆုံးသွားပြီဆိုရင်ငါတော့ဟိသက်တပုတ်ဓမ္မယုံကြီးသွားပြီးငါအသေးကျလိုက်တာပြေခဲ့ပြီဟိလို့ပြောနိုင်အောင်စိုးစားကြဒါအသေးကျနေတာပဲဒီယုံနဲ့ဒီနာဖြစ်လာရင်သိရပါပဲ ဒီဝေဒနာတွေနဲ့ရင်ဆိုင်တိုးရတာပဲဒီဝေဒနာတွေဖြစ်ပြီးတရားပါပဲပထဝီဓာတ်ကလည်းသတ်မယ်အာဘောကလည်းသတ်မယ်ဒီဘောကလည်းသတ်မယ်ဝါယောကလည်းသတ်မယ်ဓာတ်ကြီးနေပါကတော့သဘာဝသတ်မှာပဲဒီယုတ်ဝေဒနာနဲ့ဟာရင်ဆိုင်တိုးကြရမယ်အခုကတည်းကဒီယုတ်ဝေဒနာကိုရင်ဆိုင်တိုးတာအဲမကြင့်မကြာမအားထုတ်တဲ့ပုံကိုကြတော့ဒီဝေဒနာတွေတရားနည်းဆက်ဆက်လာလိမ့်တရားနည်းဆက်ဆက်လာပြီဆိုလို့ရှိရင်ငါကိုကြီးကတင်လိုက်တာငါကိုကြီးကတောင်းလိုက်တာ ငါကိုကြီးကဖော်လိုက်တာငါကိုကပူတယ်ငါကိုကရင်ထဲကကြက်တယ်ဆိုရင်ကိုချိုးနေပြီပွားပြီးအပယ်လေးပါဆင်းရပြီဘာကြောင့်လဲတဲ့ဝေဒနာတဏှာဥပါပြီဝေဒနာကိုဥပါဒာဖြစ်ပြီးဝေဒနာဥပါဒာဖြစ်တဲ့ကဘဝတွေရပြီးဇာတိတွေဖြစ်ကုန်ပြီအဲ့ဒီတော့ကျိုးစားပြီးတော့တရားဓမ္မများဒီရုပ်ဤဖောက်ပြန်တဲ့ရုပ်ဝေဒနာကိုတင်နာပေါ်လာရင်တင်တယ်လို့မသိကြနဲ့တောက်နာပေါ်လာရင်တောက်တယ်လို့မသိကြနဲ့ ကြိုက်တာပေါ်လာရင်ကြိုက်တယ်လို့မသိကြနဲ့ပြတ်တာပေါ်လာရင်ပြတ်တယ်လို့မသိကြနဲ့ဤတာပေါ်ရင်ဤတယ်လို့မသိကြနဲ့ပူတာပေါ်ရင်ပူတယ်လို့မသိကြနဲ့ချမ်းသာတာပေါ်ရင်ချမ်းသာတယ်လို့မသိကြနဲ့ဆင်းရဲတာပေါ်ရင်လည်းဆင်းရဲတယ်လို့မသိကြနဲ့ဘာပဲပေါ်ပေါ်တင်းတာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာပါလားတောက်လာတာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာပါလားထုံတာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာပါလား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 ရှိတဲ့စိတ်နဲ့သိနေအောင်မရှိတဲ့စိတ်ကိုပယ်ပြီးရှိတဲ့စိတ်နဲ့သိရအောင်ဟာကိုစူးစမ်းပြီးတော့တရားဓမ္မများအနစ်အကျင့်ဝစီပေါ်လုပ်ကြရလိမ့်မယ်အိယာသာအဲဒီတက္ကသိုလ်ဓမ္မယုံကြီးတရားထိုင်ပြီးတဲ့ညအိယာဝဲအိယာသာဒီနှလုံးမဲ့တွင်းကြရလိမ့်မယ်တရားကိုထိုင်ရလိမ့်မယ်ဒီတော့တရားပါပဲဒီယုံနဲ့ဒီနောင်ဖြစ်လာပြီဆိုရင်ပျက်စီးယွံ့ရတော့မယ်ငြင်းနေတဲ့တရားမဟုတ်ဘူး။အိုဘေးကြီးနဲ့တွေ့ကြရလိမ့်မယ် နာဘီကြီးနဲ့တွေ့ကြရလိမ့်မယ်သေဘေးကြီးနဲ့လည်းတွေ့ကြရလိမ့်မယ်ဒီဘေးဒုက္ခတွေနဲ့တွေ့ကြရမှာပဲအခုတော့တွေ့ပဲတွေ့냐ရတော့လဲအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကြောင်းညာရလိမ့်မယ်ကြောင်းလို့အချိန်ကြလာပြီအဲဒီအချိန်မှာပါလေတဲ့သာသနာကြီးပြီးတဲ့သင်္ခါမှာစိတ်တွေကိုကြောင်းလို့အချိန်ကြပါပြီကြိုးစားပြီးအထုတ်ကြပါဘာကြောင့်လဲတဲ့ဒီဟာကြီးဆဲဆဲကို အဲမကြင်မကြာမအားထုတ်တဲ့ပုံကိုယ်လေးကြပြီဆိုလို့ရှိရင်ဝေဒနာတစ်ခုပေါ်လာတဲ့တရားနဲ့တရားငဟုရငါသိထားတဲ့အတိတွေကမရှိတဲ့တရားတွေကိုသိထားတဲ့တင်းလိုက်တာတောင်းလိုက်တာပူလိုက်တာအေးလိုက်တာလှုပ်လိုက်တာကြွားလိုက်တာနဲ့ယုံနာကိုသိတာမဟုတ်ဘူးဒုက္ခသစ္စာကိုလည်းမမြင်ဒုက္ခဝေဒနာဒုက္ခဝေဒနာဝေဒနာဝေဒနာမှမသိမသိတော့ဘာကိုသိလဲမရှိတဲ့တရားတွေတင်းလိုက်တဲ့တောင်းလိုက်တာ ထုံလိုက်တာကျင်လိုက်တာအောင်းလိုက်တာကြိုက်လိုက်တာဒီစလုံးပဲလက်ဖက်ကိုယ်ပဲကောင်းပဲမိမပဲယောက်ျားပဲလို့ဒီလိုတည်တာအဲ့ဒီတော့ဒကာဒကမများဒကာကြီးကြီးကလည်းဖြာကြီးဒကမကြီးတွေကလည်းဖြာကြီးဘုရားကတော့ဟောတာတဲ့ဒီယုံနဲ့ဒီနာမယ်ရှိတယ်ပဲမိမလည်းမရှိယောက်ျားလည်းမရှိတဲ့ဖုံးကြီးလည်းမရှိရတိလည်းမရှိသီလရှင်လည်းမရှိတဲ့ဘာရှိသလဲတဲ့ဒကာဒကမများခန္ဓာမှာ ဒါသဘောတူပဲတွေ့ကြလိမ့်မယ်မိမတင်းတဲ့အထဲကိုရှားကြည့်ကြသာတောက်လာတဲ့အထဲကိုရှားကြည့်ကြသာမိမတွေ့သလားယောက်ျားတွေ့သလားဝေဒနာပဲတွေ့ကြလိမ့်မယ်ထုံလာတဲ့အထဲကိုကြည့်ကြသာမိမတွေ့သလားယောက်ျားတွေ့သလားသီလရှင်တွေ့သလားဘုံကြီးတွေ့သလားဝေဒနာပဲတွေ့ကြလိမ့်မယ်ကြိုက်တဲ့အထဲကိုရှားကြည့်ကြသာဘာပဲတွေ့သလဲမိမပဲတွေ့သလားယောက်ျားပဲတွေ့သလားချော်တာတွေတွေ့သလားလှတာတွေတွေ့သလား ဝတာတွေတွေ့ကြလားဘာတွေတွေ့ကြလဲတဲ့ပရမသစ္စာနယ်မှာသဘောတရားတွေတွေ့ကြလိမ့်မယ်တင်းတဲ့သဘောတရားတွေတောင်းတဲ့သဘောတရားတွေထုံလာတဲ့သဘောတရားတွေအောက်လာတဲ့သဘောတရားတွေကြိုက်တဲ့သဘောတရားတွေကြားတဲ့သဘောတရားတွေပူတဲ့သဘောတရားတွေဤတဲ့သဘောတရားတွေ လှုပ်ရှားတဲ့သဘောတရားတွေတွန်းကန်တဲ့သဘောတရားတွေမိမ့်ပါလည်းမဟုတ်ယောက်ျားလည်းမဟုတ်ချောတယ်လည်းမဟုတ်လှတယ်လည်းမဟုတ်ဝတယ်လည်းမဟုတ်ဖြူတယ်လည်းမဟုတ်မဲတယ်လည်းမဟုတ်ဝေဒနာပဲဝေဒနဲ့ခန္ဓာနာမဲ့တွေ့ကြလိမ့်မယ်ဒါပဲရှိတယ်ကဲရှားကြည့်ကြလားမိမယောက်ျားရှားကြည့်ကြလားဝေဒနာထဲမှာအဲဒီတက်ကြီးလေးပါပဲရှိတယ်ဒီတက်ကြီးလေးပါပြက်သွားပြီတဲ့ဒကာဒကမများခန္ဓာမှာတင်းတဲ့ဝေဒနာတွေတောင့်တဲ့ဝေဒနာတွေ ထုံတဲ့ဝေဒနာတွေအောင့်လာတဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေကြက်တက်လာတဲ့ဝေဒနာတွေချွေးတွေကျလာတဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေလှုပ်တဲ့ဝေဒနာတွေတွန်းတဲ့ဝေဒနာတွေသိဖို့သဘောနာရဲ့ဒီနာနဲ့ဒီရုပ်မရှိတော့ဘူးတဲ့ပြက်ပြီဆိုလို့ရှိရင်ဒီခန္ဓာကြီးဟာပုံရလောက်ကြာပြီဆိုရင်ပုတ်တော်မယ်အဲမျက်စီကလည်းပုတ်သွားပြီးအကြီးကြီးကျော်ကြတော့မယ် ခန္ဓာကိုယ်ကြီးလည်းနောက်တပွားပွားကြတော့မယ်ဘယ်မှာလဲမိမလားယောက်ျားလားအတုပါတရားကြီးအပုံအစိုးကြီးအဲငါတော်သူတော်ထင်နေလို့ရှိရင်ပြောင်းစိတ်ဒီအလေအများပြောင်းညာကိုချိုးနေတော့မယ်အဲဒီတော့ဒကာဒကမများခန္ဓာမှာဒကာကြီးတွေကလည်း ခန္ဓာကိုယ်ကြည့်လိုက်ပြီဆိုရင်တင်းတဲ့သဘောတရားပဲတွေ့ကြနေကမိမရှိသလားယောက်ျားရှိသလားချော်တယ်လို့ရှိသလားလာတယ်လို့ရှိသလားဝေဒနာဒုက္ခသစ္စာတွေပဲတွေ့ကြနေကကဲမသိကြတော့တရားနှလုံးမကျက်မကြမအားထုတ်တော့ဒုက္ခသစ္စာကြီးမှလည်းမမြင်ဝေဒနာလည်းဝေဒနာမှမသိယုံနာကိုလည်းမမြင်နာယုတ်ကိုလည်းမသိမသိတော့တာကြီးကို သွဲလန်းနေလိုက်တဲ့ဥစ္စာနာလိုက်တာကြိုက်လိုက်တာထုံလိုက်တာဆိုတော့မရှိတဲ့တရား ရှိတာကတော့ဘာလဲဝေဒနာနာတာရှိတယ်ခံစားမှုသဘောနာတာရှိတယ်အဲဒီတော့ကျိုးသားပြီးတော့တရားဓမ္မတွေအဲဒီယုံနဲ့ဒီနာမလို့ခြင်းညနေတော့ဒီယုံနဲ့ဒီနာလို့ခြင်းလို့ရှိခြင်းလို့ချမ်းသာလို့ခြင်းလို့ရှိရန်ရပါတာဘာတွေရမလဲတင်းတဲ့ဝေဒနာကြီးရကြမယ်တောက်တဲ့ဝေဒနာတွေရကြမယ်ထုံတဲ့ဝေဒနာကြီးရကြမယ် အောက်လာတဲ့ဝေဒနာတွေရကြမယ်ကြိုက်လာတဲ့ဝေဒနာတွေရကြမယ်ပြက်လာတဲ့ဝေဒနာတွေရကြမယ်ပူတဲ့ဝေဒနာတွေရကြမယ်အေးတဲ့ဝေဒနာတွေရကြမယ်လှုပ်ရှားရင်းရိုင်းတဲ့ဝေဒနာတွေရကြမယ်ဒီယုံနဲ့ဒီနာဖြစ်လာပြီဆိုရင်ဒီဝေဒနာဒုက္ခသစ္စာကြီးပဲရကြမယ်ဒီယုံနဲ့ဒီနာဖြစ်လာလဲ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 ထုံနာပေါ်ထုံနာကပြက်ကျင်နာပေါ်ကျင်နာကပြက်အောက်နာပေါ်အောက်နာကပြက်တိုက်ခါပေါ်တိုက်ခါကပြက်ဘဝဒီအမျိုးမျိုးပြောင်းပြီးတော့ဖြစ်ပြနေတဲ့ယုံနာသံ္ဒရာဒုက္ခကြီးတွေ့ကြလိမ့်မယ်အဲ့ဒီတော့သံ္ဒရာဆိုတာဘယ်မှာရှိသလဲသံ္ဒရာဤဒုက္ခဆိုတာဘယ်မှာလဲအစ္ဆတသံ္ဒံကမဟာဘုဒ္ဓတိပါပေါ်လာတဲ့အချိန်က ဘဝဒီအမျိုးမျိုးပြောင်းပြီးတော့ဖြစ်ပြနေတဲ့ယုံနာဒုက္ခသစ္စာကြီးဟာတင်းတဲ့ဝေဒနာတင်းတာပေါ်လာတဲ့တင်းတဲ့ဘဝကတည်းကတောင်းလာတော့တောင်းတဲ့ဘဝကတည်းကထုံလာရင်ထုံတဲ့ဘဝကတည်းကအောင့်လာရင်အောင့်တဲ့ဘဝကတည်းကကျင်လာရင်ကျင်တဲ့ဘဝကတည်းကကြက်လာရင်ကြက်တဲ့ဘဝကတည်းကချွေးကြလာရင်ချွေးကြလာတဲ့ဘဝကတည်းကပူလာရင်ပူတဲ့ဘဝကတည်းက အေးလာရင်အင်းတဲ့ဘဝကတမျိုးလှုပ်လာရင်လှုပ်တဲ့ဘဝကတမျိုးဖြစ်လိုက်ပြက်လိုက်နဲ့ဒီယုတ်နဲ့ဒီနာသံဃရာဣဒုက္ခသစ္စာကြီးကိုမသိကြတော့ခန္ဓာကိုမရှာကြတော့ဒုက္ခသစ္စာကြီးမမြင်တော့ဒီယုတ်နဲ့ဒီနာကိုလိုချင်ကြတယ်ဘာကိုလိုချင်လဲတင်းနဲ့ဝေဒနာကြီးဒုက္ခသစ္စာမမြင်ကြတော့အဲ ပြင်းတဲ့ဝေဒနာတွေကိုလိုချင်တယ်တောင်းတဲ့ဝေဒနာတွေလိုချင်တယ်ထုံတဲ့ဝေဒနာတွေလိုချင်တယ်အောင့်တဲ့ဝေဒနာတွေလိုချင်တယ်ကြိုက်လာတဲ့ဝေဒနာတွေလိုချင်တယ်ပြတ်တယ်လာတဲ့ဝေဒနာတွေလိုချင်တယ်ချွေးကြလာတဲ့ဝေဒနာတွေလိုချင်တယ်ပူတဲ့ဝေဒနာတွေလိုချင်တယ်အေးတဲ့ဝေဒနာတွေလိုချင်တယ်လှုပ်ရှားတွန်းကန်ရင်းရိုင်းတဲ့ဝေဒနာတွေပဲဒါပဲလိုချင်ကြတယ်မတိကြတော့ဒီရောက်တဲ့ဒီနောက် သံတရာဤဖြစ်ပြဒုက္ခသံတရာကြီးလဲပြီးတော့ခန္ဓာထဲမှာဖြစ်ပြနေတဲ့ယုတ်နာနေကိုဒါတွေကိုမသိကြတော့ဒုက္ခသစ္စာကြီးမမြင်ကြတော့ဒီဝေဒနာတွေကိုထပ်ပြီးတော့ဒါနမှုတွေတစ်ခုပြုလိုက်တဲ့လူချမ်းသာကိုလိုချင်တောင်းတာတဲ့လူချမ်းသာလိုချင်ကြတော့ဒီယုတ်နဲ့ဒီနာဖြစ်လာတော့အိုခြင်းတရားရဲ့နာခြင်းတရားရဲ့သိခြင်းတရားရဲ့ဒီဒုက္ခသစ္စာကြီးပဲရကြတဲ့အဲ့ဒီတော့ ဒဂါရကမများဒီယုတ်နဲ့ဒီနာဖြစ်လာရင်သံဃာဒုက္ခလွတ်မြောက်အောင်ကြိုးစားပြီးတော့ယုတ်ဝေဒနာအစနဲ့အလယ်နဲ့အဆုံးနဲ့ကုံဆုံးအောင်လိုက်ကြရလိမ့်မယ်ကုံဆုံးအောင်လိုက်ပါသာရင်သံဃာဒုက္ခလွတ်မြောက်ကြလိမ့်မယ်ကုံဆုံးအောင်မှမလိုက်လို့ရှင်းရပြန်နာလိုက်တာကြိုက်လိုက်တာနာတော့တော်အောင်မဲ့ဆိုရင်ဒီဒုက္ခကြီးနဲ့ရင်ဆိုင်တွေ့ကြရလိမ့်အောင်မယ်တင်းနဲ့ဝေဒနာတွေနဲ့တွေ့ကြရလိမ့်မယ် ကြောက်နေဝေဒနာတွေနဲ့ရင်ဆိုင်တွေ့ကြရလေအောင်မယ်ထုံနေဝေဒနာတွေနဲ့တွေ့ကြရအောင်မယ်ကြိုက်တဲ့ဝေဒနာတွေနဲ့တွေ့ကြရလေအောင်မယ်ကြက်လာတဲ့ဝေဒနာတွေနဲ့တွေ့ကြရလေအောင်မယ်ပူတဲ့ဝေဒနာတွေနဲ့ဤတဲ့ဝေဒနာတွေလုံးတဲ့ဝေဒနာတွေသိုးတဲ့ဝေဒနာတွေရင်ရင်တဲ့ဝေဒနာတွေဒီရုပ်နဲ့ဒီနာဖြစ်လာရင်ဒီဝေဒနာဒီခံစားရမယ်ဒုက္ခသစ္စာကြီးရကြမယ်အဲဒီတော့ကျွန်းသာပြီးတော့တရာဝရိယတတိသမာဓိပညာ ကိုငါးပါးလက်တိုင်ချပြီးတော့ရုပ်ဝေဒနာအစနဲ့အလယ်နဲ့အဆုံးနဲ့သာကုံဆုံးအောင်လိုက်လိုက်ကြဝေဒနာတစ်ခုဖြစ်လာလို့ရှိရင်တင်းတယ်လို့လည်းမသိကြနဲ့တောင်းတယ်လို့လည်းမသိကြနဲ့ ုံတယ်လို့လည်းမသိကြနဲ့အောင့်တယ်လို့လည်းမသိကြနဲ့ကြိုက်တယ်လို့မသိကြနဲ့ကြလာတယ်လို့လည်းမသိကြနဲ့အဲ့ဒီအတိမျိုးကတော့လူ၁၀သိန်းသေးလို့လူတယောက်မဖြစ်ဘူးအဲ့ဒီအတိမျိုးကတော့ခွေးကြီးဖြစ်ကြမယ်ဝက်ကြီးဖြစ်ကြမယ်နွားကြီးဖြစ်ကြမယ်ရေထဲကငါးကြီးဖြစ်ကြမယ်ငရဲကြီးခါကြရမယ်ဘာကြောင့်ဒီလိုခါရမလဲတဲ့ တင်းတယ်လို့သိတယ်တောက်တယ်လို့သိတယ်ထုံတယ်လို့သိတာကြိုက်တယ်လို့သိတာပူတယ်လို့သိတာအေးတယ်လို့သိတာဆင်းရဲတယ်လို့သိတာချမ်းသာတယ်လို့သိတာအဲ့ဒီအဒီမျိုးကတော့ကွီးဒီဝက်ဒီနွားဒီပြက်ဒီဘဲဒီစိတ်ဒီရေတဲ့ငါးဒီအဲ့ဒါဖြစ်တယ်အဲ့ဒီတော့အဲ့ဒီစိတ်ဖြစ်လာပြီဆိုရင်အလင်းအမြန်ဝိဇ္ဇာဉာဏ်ရအောင်ဝိဇ္ဇာစိတ်ကိုပြောင်းလိုက်ကြ ဝိဇာစိတ်ကပဲစိတ်နဲ့ယုံနာမောကိုသိတင်ကြရလိမ့်မယ်တင်းနာပေါ်တဲ့ဖောက်ပြန်တဲ့ယုတ်ဝေဒနာပါလားဖောက်ပြန်တဲ့ယုတ်ဝေဒနာကိုသိကြရလိမ့်မယ်ထုံနာပေါ်လဲထုံတယ်လို့မသိကြနဲ့ဖောက်ပြန်တဲ့ယုတ်ဝေဒနာပါလားကြိုက်လာတာပေါ်လဲကြိုက်တယ်လို့မသိကြနဲ့ဖောက်ပြန်တဲ့ယုတ်ဝေဒနာပါလားပြတ်လာတာပေါ်လဲပြတ်တယ်လို့မသိကြနဲ့ပြတ်တဲ့ဝေဒနာပေါ်ကိုဖောက်ပြန်တဲ့ယုတ်ဝေဒနာပါလားလို့သိလိုက်ကြ ပူတာပေါ်လဲပူတယ်လို့မတိကြနဲ့ပူတဲ့အပေါ်မှာဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့သိလိုက်ကြအေးလာတာပေါ်လဲအေးတယ်လို့မသိကြနဲ့အေးတဲ့ဝေဒနာပေါ်မှာဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့သိလိုက်ကြအဲလှုပ်လာပြန်တော့လဲငါလက်ကြီးကလှုပ်လိုက်တာလို့မသိနဲ့ငါကိုယ်ကလှုပ်လိုက်တာလို့မသိနဲ့ဘာပဲပေါ်ပေါ်လှုပ်တာပေါ်ပေါ်တွန်းတာပေါ်ပေါ် ဖောက်ပြန်နေတဲ့ယုတ်ဝေဒနာပါလားလို့ဒါသာသိလိုက်ကြအဲအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကိုပြောင်းကြဒီလိုမှအခုကတည်းကအလေးအကျယ်မှစိတ်ကြီးမှမပြောင်းကြဘူးဆိုလို့ရှိရင်ကဘာလာသံတရတဲ့ကသိနေတဲ့အသိတွေကမိစ္ဆာဒိဋ္ဌိအသိအမြင်တွေကဘယ်အသိတွေလဲတဲ့အဲမိစ္ဆာဒိဋ္ဌိက ခန္ဓာကိုယ်ထဲကသိတော့မယ်ဆိုလို့ရှိရင်တိတာကြည့်လေးပါဖောက်ပြန်လာပြီဆိုရင်အခုအရတွေကလည်းအလေးအကျဉ်းလုံးမထားတော့တင်လာပြီတောက်လာပြီထုံလာထုံလာပြီကြက်လာပြီကြိုက်လာပြီချွေးကြလာပြီပူလာပြီအေးလာပြီဆိုရင်ဒီစိတ်တွေဖြစ်တော်မယ်အဲအခုအတည်းကဒီစိတ်တွေမဖြစ်အောင်ဟာပြန်ရုပ်ဝေဒနာတစ်ခုပေါ်လာပြီဆိုရင်ရုပ်နာကိုသာသိကြရလိမ့်မယ်သင်တယ်လို့မသိပဲနဲ့ ယုတ်နာကိုသိကြမယ်ယုတ်ကဘယ်ဟာလဲဖောက်ပြန်တဲ့သဘောကသိလိုက်တာကယုတ်လက္ခဏာကိုသိလိုက်တာနောက်စိတ်ကလေးကဝေဒနာကိုသိလိုက်တာကနာကိုသိလိုက်တာယုတ်နာကိုပိုင်းခြားပြီးသိရမယ်စိတ်သေတာဒီဆဲဆဲကြပြီဆိုရင်ဝေဒနာတစ်ခုဖြစ်လာပြီဆိုရင်တင်းတာပေါ်လာရင်လည်းပဲဖောက်ပြန်တဲ့ယုတ်ဝေဒနာပဲလို့ဒီစိတ်ပဲသိကြရလိမ့်မယ် ပူတာပေါ်လဲတင်းတယ်လို့ပူတယ်လို့မသိပဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့သိကြရတယ်များကြိုက်တာပေါ်လာလဲကြိုက်တယ်လို့မသိပဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့သိကြရတယ်များသေတော့သေဒီယုံနဲ့ဒီနာဖြစ်လာရဲ့သေတော့သေရမှာပဲသေပင်သေရညာတော့လဲမရှိတဲ့စိတ်နဲ့သေပြီဆိုရင်အပယ်ပွားကြလိမ့်မယ် ရှိတဲ့စိတ်ကိုသိရမယ်ဆိုရင်နတ်ပြည်၆တာသူဂတိဘုံသိုးစာညတော့မယ်အဲ့တော့နတ်ပြည်သွားရမယ်စိတ်ကဘယ်စိတ်နဲ့သိကြမလဲဝေဒနာတစ်ခုဖြစ်လာပြီဆိုရင်ဒီသေဂာတိဆဲဆဲဒီဝေဒနာတွေလာကြလိမ့်မယ်ဒီဝေဒနာတွေလာပြီဆိုရင် သင်းတယ်လို့မသိပဲနဲ့သိရမယ်စိတ်ကနှပ်ပြေသွားတဲ့စိတ်ရှိတယ်။ဘယ်စိတ်လဲဝေဒနာတစ်ခုပေါ်လာလို့ရှိရဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိပြီဆိုရဒီစိတ်နဲ့ချုပ်ကြမယ်ဆိုလို့ရှိရနှပ်ပြေ၆တာသူဂရီဘုံကြီးကိုစိုးစားကြတော့မယ်။ယုံနာကိုလည်းသိပြီးရုပ်ကိုလည်းပိုင်းခြားသိတဲ့စိတ်ဖြစ်ပြီးနာကိုလည်းပိုင်းခြားသိတဲ့စိတ်ဖြစ်ပြီးကြိုးစားပြီးတော့ ရှင်းစိတ်ကလေးကတော်ကျင်လာလို့ရှိရင်ဖြင့်နောက်စိတ်ကလေးကသရာစိတ်နဲ့တွန့်တင်လိုက်ကြငါမှမဟုတ်ပဲယုံနာတာရှိတာပဲရုပ်ဆိုတဲ့သဘောကဖောက်ပြန်တဲ့သဘောနာမ်ဆိုတဲ့သဘောကခံစားတဲ့သဘောနာရုပ်သာရှိတာပါလားနားတယ်လည်းမရှိကြိုက်တယ်လည်းမရှိထုံတယ်လည်းမရှိအောင်းတယ်လည်းမရှိပူတယ်လည်းမရှိအေးတယ်လည်းမရှိအဲဆင်းရဲတယ်လည်းမရှိချမ်းသာလည်းမရှိ ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်တာပဲဆိုပြီးတော့ရှင်းစိတ်ကတော်ရင်လာရင်နောက်စိတ်ကတွန့်တင်လိုက်ကြဒီစိတ်ကလေးဟာတော်ခြင်းတဲ့စိတ်ကလေးဖြစ်ပေါ်လာရင်အဲ့ဒီစိတ်ကအပင်ဒီပါကြမဲ့စိတ်တော်ခြင်းတဲ့စိတ်ဟာဘာလဲဒေါသစိတ်အဲအဲ့ဒါကအကုသိုလ်စိတ်အဲနာမမဟုတ်ပဲယုတ်တာဖောက်ပြန်တယ်နာငါဝရဏခံစားတဲ့နာယုတ်ပဲလို့နောက်စိတ်ကလေးကတွန့်တင်လိုက်ပြီဆိုရှင်းစိတ်ကအကုသိုလ်စိတ် ဖြစ်သွားတဲ့ဒေါသစိတ်ကိုနောက်စိတ်ကယုံနာနဲ့သတ်ပလိုက်တာအဲ့ဒါကမက်စိတ်ကိုခေါ်တယ်ရှင်းစိတ်ကအကုသိုလ်စိတ်ကိုနောက်ကမက်စိတ်ကသတ်ပလိုက်ပြီးအဲ့ဒီတော့ရှင်းစိတ်ကလေးကတော်ကျင်လာတဲ့စိတ်ဖြစ်ပေါ်လာနာတယ်ကြိုက်တယ်လို့ဖြစ်လာတဲ့စိတ်ကိုနောက်စိတ်ကလေးကနာမမဟုတ်ပဲရုပ်ကဖောက်ပြန်တဲ့နာနာဝေဒနာခံစားတယ်နာယုတ်တာပါလားနာတယ်လည်းမရှိကြိုက်တယ်လည်းမရှိထုံတယ်လည်းမရှိအောင့်တယ်လည်းမရှိပူတယ်လည်းမရှိ ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်ကားပါလားလို့အဲ့ဒီလိုရှုလိုက်ပြီဆိုရင်ရှင်းစိတ်အကုသိုလ်စိတ်အပေလေးပါကြမဲ့စိတ်ကိုချုပ်သွားပြီးနတ်ကြီး၆တာသွားမဲ့စိတ်ကြနေပြီးအဲ့ဒီတော့ဒကာဒကမာများရှင်းစိတ်ကားတော်ခြင်းလာရင်နောက်စိတ်ကလေးကတွန်းတင်လိုက်ကြရှင်းစိတ်ကတော်ခြင်းတာကအကုသိုလ်စိတ်နောက်စိတ်ကလေးကတွန်းတင်လိုက်တာကဝိဇ္ဇာစိတ် နောက်စိတ်ကတွန်တင်တာကနာပြင်း၆တာကိုသွားမယ်စေရှင်းစိတ်ကလေးကတော်ကျင်တာနာတယ်ငါတော့မခံနိုင်တော့ပါဘူးလို့ဒီလိုသိလိုက်လို့လှပြလိုက်ခြင်းဆိုရင်အပယ်လေးပါကြမယ်အကုသိုလ်စေအဲရှင်းစိတ်ကအကုသိုလ်စိတ်ကိုနောက်စိတ်ကနေပြီးတော့တွန်တင်လိုက်ကြတော်ကျင်တဲ့စိတ်ဖြစ်ပေါ်လာလို့ရှိရင်အဲနာမမဟုတ်ပဲယုတ်ကဖောက်ပြန်တဲ့သဘော နာငဝေဒနာခံစားတဲ့သဘောမြင်တဲ့သဘောကဒါကြီးကအတုပါသဘောကြီးပဲအယုစုကြီးပဲမိမလည်းမဟုတ်ယောက်ျားလည်းမဟုတ်အဲဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောမြင်တဲ့သဘောကအယုစုကြီးအတုပါကြီးအဲနာယုတ်တာရှိတယ်ယုံနာတာရှိတယ်ငါဆိုတာမရှိပါလားဆိုငါဖြုတ်ကြရလိမ့်မယ်ငါရှိလို့ရှိရင်နာလာလိမ့်မယ် ငါရှိလို့ရှိရင်ကြိုက်လာလိမ့်မယ်ငါရှိလို့ရှိရင်ပူလာလိမ့်မယ်ငါရှိလို့ရှိရင်အေးလာလိမ့်မယ်ငါရှိလို့ရှိရင်ကြက်လာလိမ့်မယ်ငါရှိလို့ရှိရင်အောင့်လာလိမ့်မယ်ငါရှိလို့ရှိရင်တော်ခြင်းလိမ့်မယ်ငါမရှိတော့ဘူးဆိုရင်ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်တာရှိပြီဆိုရင်ငါပြုတ်ပြီငါပြုတ်ပြီဆိုရင်သူရီပုံနာပြေ၆ထားကိုစိုးစားကြတော့မယ်အဲ့ဒါအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့တရားထိုင်နေတဲ့ အကုသိုလ်စိတ်ကုသိုလ်စိတ်ကိုပြောင်းပေးတာသေဃာတိဆဲဆဲပဲစိတ်နဲ့သေကြမလဲတင်းနဲ့စိတ်နဲ့သေကြမလားတောက်တဲ့စိတ်နဲ့သေကြမလားကြိုက်တဲ့စိတ်နဲ့သေကြမလားအောက်လာတဲ့စိတ်နဲ့သေကြမလားပြင်းတယ်ဆိုတဲ့စိတ်နဲ့သေကြမလားပူတဲ့စိတ်နဲ့သေကြမလားအေးတဲ့စိတ်နဲ့သေကြမလား ဆင်းရဲတယ်ဆိုတဲ့စိတ်နဲ့သေကြမလားချမ်းသာတယ်ဆိုတဲ့စိတ်နဲ့သေကြမလားရားတယ်ရွတယ်ဆိုတဲ့စိတ်နဲ့သေကြမလားအဲ့ဒီစိတ်နဲ့သေကြမယ်ဆိုရင်အဲအပယ်ဒီပါကိုဘုံကိုကြောခိုင်ရတော့မယ်အဲ့ဒီစိတ်နဲ့သေပြီဆိုရင်မရှိတဲ့စိတ်နဲ့ချုပ်တော်မယ်ရှိတဲ့စိတ်နဲ့ချုပ်ကြရလိမ့်မယ်ခန္ဓာ၅ပါးယုံနာတရားပြတ်တော်မယ်ဆိုရင်ဒီယုံနဲ့ဒီနာ ပြတ်တော်မယ်ဆိုရင်သေရမှာကစိတ်ကလေးကဝေဒနာတစ်ခုပြက်လာပြီဆိုရင်အော်ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားအဲဖောက်ပြန်တဲ့သဘောရဲ့ခံစားတတ်တဲ့သဘောရဲ့နာရုပ်သာရှိပါလားနာဆိုတာပဲလားလားတော့မရှိတဲ့တရားပါလားရှိတဲ့တရားကပါလေဖောက်ပြန်တဲ့သဘောတရားရဲ့ခံစားတတ်တဲ့သဘောတရားရဲ့နာရုပ်ပါလားလို့အဲ့ဒီလိုသိလိုက်ပြီဆိုရင်နတ်ပြည်ဆောက်ဆောက်သွားရောဗျာအဲ့ဒါသိတတ်ဖို့လဲစိတ်ပြီးပေးတာဗျအဲ့ဒီတော့ တရားတော်မှာအများကြိုးစားပြီးတော့အဲရုပ်ဝေဒနာမကုံရင်မထနဲ့သိရင်လည်းသိရောဆိုတဲ့ဒီစိတ်ကိုဒါဒီစိတ်ကလေးကတော်ရင်နောက်စိတ်ကတွန်းတယ်အခုအပယ်လေးပါးနဲ့နတ်ပြည်နဲ့လဲတာပဲအပယ်လေးပါးနဲ့နတ်ပြည်နဲ့မလဲနိုင်ဘူးလားအဲလက်ဦးတွေကသိနေတဲ့စိတ်တွေကပါလဲအပယ်လေးပါးသွားမဲ့စိတ်ကြီးတင်းလိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာနဲ့ဒီလိုသိနေတဲ့စိတ်အဲဒီစိတ်တွေကိုအခုဝိဇ္ဇာစိတ်ကိုတင်ပေးတယ် ဘာစိတ်ကိုတင်ပေးလဲဝိပဿနာဉာဏ်ဝိပဿနာစိတ်နဲ့ယုံနာဘောကိုသိအောင်လို့သေတတ်ဖို့ဟာကိုနှက်ပြေကိုသွားနိုင်အောင်လို့တင်ပေးတဲ့စိတ်တင်းတယ်လို့မသိနဲ့တောင်းတယ်လို့မသိနဲ့ဘာလို့သိရမလဲဖောက်ပြန်တဲ့ယုတ်ဝေဒနာပါလားလို့ဝေဒနာဘောကိုဒီစိတ်ကြောက်တာပါလို့ခိုင်းတယ်သေတတ်ဖို့ဟာကိုစိတ်ကလေးတွေကိုပေးတာအဲဒီစိတ်တွေကိုသိပါမှဒီစိတ်ဒီမှာမသိလို့ရှိရင်ယုံနာပဲဖြစ်တာပြစ်တာပဲဒီလိုသိလို့မရဘူးဒီလိုသိလို့ရှိရင်ခလေးလေးသင်ထားလို့တတ်တယ်ဖြစ်တာပြစ်တာကအဲသေဃာကြီးဆဲလဲဘယ်လိုစိတ်နဲ့သိမလဲ အဲဝေဒနာတစ်ခုပေါ်လာပြီပူလာမယ်သေသောဓာတ်တရားတတ်တော့မယ်သေသောဓာတ်တရားတတ်တော့မယ်ဆိုခန္ဓာကိုယ်ကြီးအပူချိန်ကြီးတက်လာလိမ့်မယ်ပူလာပြီဆိုရင်ပူတယ်လို့ပူတယ်လို့သိပြီသိမလားပူတယ်လို့သိရင်အပယ်လေးပါဆုံးလို့မြုပ်တော့မယ်ပူတယ်လို့မသိဘဲနဲ့ဘယ်လိုသိမလဲယုံနာကိုသိကြရလိမ့်မယ်ယုံနာကဘယ်လိုသဘောလဲဖောက်ပြန်တဲ့ယုတ်ဝေဒနာပါလားလို့ဒီလိုသိပြီးဒီစိတ်နဲ့သိကြရလိမ့်မယ်အဲဒီတော့ကြိုက်လာပြီးတဲ့ထုံလာပြီးနေပြီးခိုင်းလာပြီးတဲ့ ငါမေးရခိုင်တယ်လို့သိသိသေးမလားတင်းလာကြီးတောက်လာပြီလို့ဒီလိုသိသေးမလားဒီလိုသိသေးရင်အဘယ်လိုပါဆုံးဆုံးကြပြုတ်တော့မယ်ဒီလိုမသိပဲနဲ့တင်းနဲ့တောက်နဲ့မေးခိုင်တယ်လို့မသိပဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာသာရှိတယ်ဖောက်ပြန်တဲ့သဘောရုပ် ဝေဒနာဒီနာနာယုတ်ပါလားလို့ဒီလိုပြီးလိုက်ပြီဆိုရင်သုခတိဘုံနတ်ပြည်၆တာသုသာတော့မယ်ဒီစိတ်နဲ့သိရင်နတ်ပြည်သွားမယ်ငါနဲ့သိလိုက်ပြီးနာတယ်၊ကြိုက်တယ်၊ထုံတယ်၊ကျင်တယ်၊အောင့်တယ်လို့ဒီစိတ်နဲ့သိရင်လူ၁၀သိန်းသိလူပြောက်မှဖြစ်ဘူးခွေးတွေဝက်တွေသွားတယ်ဒါပဲဖြစ်အဲ့ဒါစူးစမ်းတိုက်ရင်တိုက်ကြတော့ ကျင့်ရင်ကျင့်ရမကျင့်လို့ကတော့ဒီမဲ့ခွေးတို့ဝက်တို့နွားတို့စားထားလိုက်တာကကဘာလာစားပြည့်တဲ့ကစားထားလိုက်တာကနဲတာပုံကြက်သားတွေလည်းစားဝက်သားတွေလည်းစားဘဲသားတွေလည်းစားစိတ်ကလေးသားတွေလည်းစားအခုတော့စားလို့ကောင်းသေးတယ်ယုံနာကိုမြင်ရင်မြင်ယုံနာကိုသိရင်သိနတ်ပြေသွားတဲ့စိတ်ကိုသိရင်သိအဲမသိလို့ရှိလို့ရှိရင်သေဃာကြီးဆဲဆဲမှာအဲ့ဒါလောဘစိတ်ဒေါသစိတ်ဖြစ်သွားပြီဆိုရင်အဲဒကာဒကာမများတလဲပြန်ပြီးတော့ခန္ဓာနဲ့ပြန်ပြီးတော့ဝိတ်တွေးစားကြ တလိသံခါနာနဲ့အသာခါညာအောင်ကိုကစားထားတာကဘဲသားတွေကလည်းစားလိုက်တာနစ်နေပြီပြက်သားတွေကလည်းစားတယ်အမဲသားတွေကလည်းစားတယ်စိတ်ကလေးသားတွေကလည်းစားတယ်ယုံနာကိုမြင်ရင်မြင်ယုံနာကိုသိရင်သိပညာပရမကွဲရင်ကွယ်နာဤအာယုံကြောင့်ဖြစ်နေတဲ့ဥပါဒံတရားတွေကိုသိရင်သိမသိလို့ရှိရင်ပြသေးတာဒီစေတဲ့ငါနဲ့သိကြမယ်ဆိုရင် ပြက်ခန္ဓာနဲ့ဝိတ်ကြီးပြန်ဆက်ကြအောင်တလဲပြန်အစားခါညာအောင်လေเจ้าကိုပြန်အတိခါညာအောင်အဲ့ဒီတော့ဒီစိတ်ကတော်ကြတော်ရင်လာရင်နောက်စိတ်ကတွန်းတင်ပြီးအယူကြည်ကြည်အကြီးခံခံလူသေးရင်သိမသိတရားရသူပြီးဒီစိတ်ကတော်ရင်လာရင်နောက်ကတွန်းတင်ကြဒီစိတ်တဲ့နောက်စိတ်တွန်းကြရုပ်ဝေဒနာမကုံမချင်မထားဘူးမကင်းနဲ့ သရာဘောဝရိယဘောတတိဘောသမာဓိဘောဆိုတာဝေဒနာဘောကိုနာတယ်လို့ကမသိဘူးအဲ့ဒီလိုသိထားပြီဆိုလို့ရှိရင်အဲဒီအသိကကဘာလာသန်းပြည့်တဲ့ကသိတာသင်တယ်လို့သိတာအတိတ်ကလည်းသိခဲ့တယ်အခုဝိပဿနာဉာဏ်ဝိပဿနာစိတ်ကပေါ်လာတဲ့အချိန်ကတင်တယ်လို့သိရပြီအခုပြစ္ဆုတ်ပံကာလမှာယုံနာမှာမသိလို့ရှင်တင်တာသိလို့ရှင်အနာကလည်းတင်တယ်လို့သိလေအောင်မယ်အတိတ်ကလည်းတင်တယ်လို့သိခဲ့တယ်အခုလည်းတင်တယ်လို့သိတော့ အနာဂတ်အခုပြစ္ဆုတ်ပံကာလမှာအမှန်တရားတွေမှမသိလို့ရှိရင်အနာဂတ်လည်းသိနေလို့သိနေအောင်ပဲအဲ့ဒီတော့အခုပြစ္ဆုတ်ပံကာလကိုအမှန်တရားကိုသိရမှာကယုံနာကိုသိကြရမယ်ယုံနာဆိုတဲ့သဘောတရားလက္ခဏာကဘာလဲယုံလက္ခဏာကဘာလဲဓာတ်ကြီးလေးပါယုံလက္ခဏာကဖောက်ပြန်တဲ့သဘောတရားနာဤလက္ခဏာကခံစားတဲ့သဘောတရား ခံစားတဲ့သဘောတရားရဲ့ဖောက်ပြန်တဲ့သဘောတရားရဲ့နာယုတ်တာရှိတယ်နာတယ်မရှိကြိုက်တယ်မရှိထုံတယ်မရှိအောင့်တယ်မရှိပူသူမရှိအေးသူမရှိရုပ်နဲ့နာနဲ့သာရှိတယ်အဲဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်တာရှိတယ်ဘယ်ကလာတယ်လဲအဲဘေးကနာတဲ့လူလာသလားကြိုက်တယ်လူလာသလားဓာတိနေပါဖောက်ပြန်နေတဲ့သဘောနာကဝေဒနာခံစားတတ်တဲ့သဘော နာယုတ်သာရှိတယ်ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘော နာတာကဘယ်ကလာတယ်လဲနာလိုက်တာကြိုက်လိုက်တာထုံလိုက်တာအောင်းလိုက်တာဆိုတာဘယ်ကလာလဲအဲမရှိတာကမရှိတာကိုတွားပြီးတော့သိနေပြီနာဖြစ်နေပြီမရှိတဲ့တရားတွေဖြစ်ကုန်ရှိတာကတော့ပစ္စုပန်ပေါ်လာတဲ့ယုံနာဟာဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်သာရှိတယ်အဲဒီတော့ ကျူသာပြီးတော့သာရှိစိတ်ကတော်ခြင်းရဲ့နောက်စိတ်ကတွန့်တင်ရာအယုတ်ကြည်ကြည်အကြီးခန့်ခါလူသိရင်သိမသိတရားရာဆိုပြီးတော့အဲ့ဒီစိတ်ထားသရာစိတ်အဲ့ဒါသရာပဲအဲအခုကျင့်နေတဲ့ဥစ္စာကနိဗ္ဗာန်လိုချင်ရင်လည်းအလုံးလုံးပါသက်သောသက်သာလေးနဲ့မရဘူးအဲဒါကြောင့်မို့ဒီယုံနဲ့ဒီနာဘုရားကလည်းဟောထားတယ်မခံတာဘူးတဲ့မခံတာတဲ့တရားကိုတွေ့တော့မှန်တဲ့တရားကိုတွေ့ ခန္ဓာအောင်ခံရင်သန္တရာတိကိုမြင့်မြုပ်ခန္ဓာအောင်ခံတာနာလိုက်တာဆိုတော့တော်လိုက်နာလိုက်တာဆိုတော့တော်လိုက်တော့တရားကြီးဆက်ဆက်နာဒီနာရာကြီးပေါ်လာတော့တော်မယ်ဆိုရရမရဘူးပြုတ်ဝေဒနာအစအလေအဆုံးကိုအတိဆုံးအောင်လိုက်တာအတိဆုံးတဲ့နေရာလေးကိုရောက်သဘောပေါက်လိုက်တာအဲဆုံးတဲ့သဘောလေးကိုတွေးလိုက်ပါအဲဒီတော့ကြိုးစားပြီးတော့တရားဓမ္မများရှင်းစိတ်ကတော်ရင်နောက်စိတ်ကတိုးတယ်အယိုးကြည်ကြည်အေးခန်းခန်းလူသိရင်သိမသိတရားရဆိုဒီစိတ်ကိုထား ဒီစိတ်မှာမထားလို့ရှိရင်နားလိုက်တာငါတော့တော်ပါအောင်မယ်ဆိုတော့သေရာကြီးဆဲဆဲကြတော့ပထဝီဓာတ်ကတတ်တော့မယ်ပထဝီဓာတ်ကတတ်တော့မယ်ဆိုတော့ခန္ဓာကိုယ်ကြီးတောင့်တင်ပြီးနေခိုင်းလာပြီငါတော့တော်အောင်မယ်လို့ရလားမနှုတ်နိုင်တော့ဘူးအဲတော်အောင်မယ်လို့လည်းမရဘူးဝေဒနာမခံစားကြလို့ဒေါသတွေပြည့်တယ်မရဲသွားတော့အဲအခုဟာတွေကအလေးအချင်းဒီရုပ်ဝေဒနာကိုနိုင်အောင်တိုက်ထားကြမဘောပေါအောင်အကုသိုလ်စိတ်ကနေဒီကုသိုလ်စိတ်ကိုပြောင်းထားကြအဲဒီလိုမှမပြောင်းလို့ရှိရင်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 လူဆယ်သိန်းတွေလူတယောက်မှမဖြစ်ဘူးဘာဖြစ်မလဲတဲ့နွားတွေဝက်တွေခွေးတွေကြက်တွေ၆ကျော်တဲ့တရားဖို့မှန်တာဟောတာအဲတို့လူသေးတော့လူဖြစ်မှာတမာမမဟုတ်ပဲနဲ့စိတ်တွေကခွေးစိတ်ဝက်စိတ်နွားစိတ်ကိုမရှိတဲ့စိတ်တွေဖြစ်နေတာမသိဘူးအဲဒီတော့စူးစမ်းပြီးတော့ဒကာဓမ္မကြီးတရားဟာထိုင်နေနဲ့ရတယ်နော်သရာအရေးကြီးတယ်သရာပါလေသိခြင်းနဲ့သိရောဆိုတဲ့ဒီစိတ်ကိုထားရမယ်သရာစိတ်အဲသရာရှိရင်ဖျားဖြစ်တယ် သရာအရေးကြီးတယ်သရာရှိလို့ရှိရင်သစ္စာလေးပါးရမယ်ဖရားရတဲ့တရားတွေရအဲ့ဒီတော့ကြိုးစားပြီးတော့ရှင်းစိတ်ကတော်ရင်နောက်စိတ်ကတော်တယ်မတည်လည်းမတည်နိုင်ပါဘူးမတည်နိုင်ဘူးကြိုးစားပါသရာအရေးကြီးတယ်ရှင်းစိတ်ကတော်ရင်နောက်စိတ်ကတော်တယ်အယုံကြည်ကြည်ခံသူတင်ရင်ဒီမတည်တရားရဆိုတာဒီစိတ်ကိုထားပါကြိုးစားပါအခုဟာဘာလဲတဲ့အပယ်လေးပါးနဲ့နတ်ပြည်နဲ့လဲနေတာ အပယ်စိတ်နဲ့နတ်ပြည်စိတ်နဲ့ပြောင်းနေတာအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့ပြောင်းနေတာအကုသိုလ်စိတ်နဲ့ကုသိုလ်စိတ်ကအကုသိုလ်စိတ်ကတင်းနေတောင်းနေထုံနေကျင်းနေအောင့်နေပူနေဤတဲ့လှုပ်တယ်ရွာတယ်ဆင်းရဲတယ်ချမ်းသာတယ်ဆိုအကုသိုလ်စိတ်ကဘာသာသံပြည့်တဲ့ကသိတဲ့စိတ်မရှိတဲ့စိတ်ရှိတဲ့စိတ်ကဘာလဲတဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပဲရှိဝေဒနာဒီနာဖောက်ပြန်တဲ့သဘောတရားကရုပ်ရုပ်နာပဲရှိ ယုံနာကိုမသိဘူးမရှိတဲ့တရားတွေကိုသွားပြီးတော့ကျင်းနေတောင်းနေထုံနေကျင်းနေလို့သွားပြီးအဲ့ဒါပါလေမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိအတိကတော့ဘာလဲအဘယ်ဆုံးမဲ့သမာဓိဋ္ဌိအတိရှိတာကိုသိတာပါလေဖောက်ပြန်တဲ့ယုံဝေဒနာကိုသိတာကသမာဓိဋ္ဌိအဲ့ဒီသမာဓိဋ္ဌိအတိကပါလေတဲ့နတ်ပြည်၆ဆတ်သူတွေပုံစိုးစားအဲ့ဒီတော့ကျိုးစားပြီးတော့ဒဂရဏမတိဒီစိတ်ကတော်ကျင်လာရင်နောက်စိတ်ကလေးကတွန်းတင်ကြပါဒီဒုက္ခဝေဒနာကိုအစနဲ့အလယ်နဲ့အဆုံးနဲ့ ရောက်သွားအောင်အဆုံးလေးကိုသိလိုက်အောင်ခဏကိုသိကြည့်ခိုင်းတာပဲအဲဒီယုတ်နဲ့ဒီနာဖြစ်လာရင်ဒီဒုက္ခကြီးနဲ့ရင်ဆိုင်တွေ့ရမယ်ဒီဒုက္ခကြီးရင်ဆိုင်တွေ့ရင်အတိစိတ်ကလေးတွေကိုအဝိဇ္ဇာစိတ်ကနေပြီးဝိဇ္ဇာစိတ်ကြောက်နိုင်အောင်ကိုအခုအတည်းကအလေးအကျင့်ဝတိဘဝင်ရတာ